ခွင်တို့တတိပဋ္ဌာန်ဒီမှာတတိပဋ္ဌာန်၄မျိုးပေါ့နော်တတိလာမတတိပဋ္ဌာန်၄မျိုးတွေကနေပြီးတော့ဒီနေ့နိဝရဏပိုင်းကိုပြောဖို့အတွက်သင်္နာစာနော်ဒီနေ့2020ခုနှစ်နိုမာလ20ရက်နေ့တောက်ကြနေ့ညနေ9နာရီချိန်ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်အပိုင်း90ဆက်လက် သင်ကြားဖို့ချမယ်သင်နေတာတော့ဓမ္မနုပဒနာပိုင်းပေါ့နော်ဓမ္မနုပဒနာပိုင်းမှာနိဝရဏပိုင်းကိုခွန်ကြီးတို့သင်ပေးနေပါတယ်အဲဓမ္မနုပဒနာပိုင်းကိုနည်းနည်းပြန်ပြောပါမယ်နော်ဓမ္မနုပဒနာဆိုတော့ဘာကိုဓမ္မနုပဒနာခေါ်တယ်လဲဒါလေးလေသိထားဖို့လိုပါတယ်ဓမ္မဆိုတာခွန်ကြီးတို့ဓမ္မနုပဒနာဓမ္မဓမ္မဆိုတာနေတ္တနေတိဝသဘာဝ တတ္တဝါကအတ္တကဝိညာဉ်ကောင်းဝိညာဉ်ကောင်းမဟုတ်ဘူးဓမ္မဆိုတာ နေတ္တတနေစီဝတဘာဝဘာလို့ဆိုလိုရလဲလို့မေးလို့ရင်ဘုန်းကြီးတို့ယုံနံတဘာဝတတ္တတဖြစ်တယ်အခုအရဖြည်းဖြည်းနဲ့ဘုန်းကြီးတို့ဒီဓမ္မတွေကနည်းနည်းလာတော့သိခံပြီးတော့နားထောင်ဖို့လိုပါတယ်ဓမ္မဆိုတာနေတ္တဝါက အသက်ကောင်ဝိညာဉ်ကောင်မဟုတ်ဘူးရုပ်တဘာဝနာမ်တဘာဝတက်တက်တာဖြစ်တယ်ဒါပေမဲ့လို့ဘုန်းကြီးတို့တတ္တဝါတယ်တတ္တဝါတယ်လူတိုင်းလူတိုင်းကဘာထင်လဲဆိုကိုယ်တဏ္ဍသူတဏ္ဍမှာယုံနာတဘာဝတွေကိုငါပဲသူပဲယောက်ျားပဲမိန်းမပဲဒီလိုယူဆထင်မှတ်ကြတော့ဒါတွေဟာဘုရားကယုံနာတဘာဝယုတ်တဘာဝတက်တက်နာမ်တဘာဝတက်တက်တွေပဲ ဒီလိုညာနဲ့တတ်တော်တဲ့တတ်တော်မမြင်ဘူးပေါ့ဗျာမမြင်တော့ဒါကိုသိမြင်ဖို့အတွက်ဗုဒ္ဓအသိဉာဏ်ရဖို့အတွက်အင်မတန်ရေးကြည့်တယ်အဲ့လိုအသိဉာဏ်ရဖို့အတွက်ဓမ္မနုပဒနာတတိပံဟောတယ်လို့ဒီလိုမှတ်ထားမယ်နော်ခုနိဝရဏဆိုအချင်းချုပ်ပြန်ပြောကြရအောင်နိဝရဏဆိုတာဘာလဲလို့မေးရင်ဘုန်းကြီးတို့ရဲ့တန်တာမှာကုသိုလ်တရားတွေဇန်တရားတွေမက်တရားတွေဖို့တရားတွေဖြစ်ခွင့်မရအောင် တားမြစ်တာလို့ပိတ်ဆို့တာလို့ကာကွယ်တာလို့ဒါနိဝရဏခေါ်တယ်။အဲဒီနိဝရဏတွေကိုယ်တဏ္ဍမှာမဖြစ်အောင်ဘုရားကဘယ်လိုကျင့်ရမလဲဘယ်လိုရှုမှတ်ရမလဲဒါဟောတာပေါ့ဗျာ။ဒါဟောတော့ဘုန်းကြီးတို့ရင်နှုတ်လေးတွေလည်းပေးထားနော်။အဲဒီနှုတ်လေးတွေလည်းပြန်ကြည့်ပါဓမ္မဇရာွက်လေးကြည့်မယ်။နိဝရဏဓမ္မဆိုတဲ့ဇရာွက်လေး။အဲဒီဇရာွက်လေးမှာနိဝရဏရှုမှတ်နေတိကြဘုန်းကြီးတို့စာပေမှာကဘုရားဟော ရှုမှတ်တဲ့နည်းဘုရားဟောတဲ့နိဝရဏတရားတွေပယ်တဲ့နည်းနောက်ပြီးတော့ထက္ကရာမှာပယ်တဲ့နည်းဆိုနှစ်မျိုးတွေ့ရအခုဘုန်းကြီးတို့ဘုရားဟောတဲ့နည်းလေးကိုပြန်ပြောပါမယ်နိဝရဏ၅မျိုးရှိတာပေါ့နော်ကာမေသနာနိဝရဏဗျာပါဒနိဝရဏဌိနာမိဒနိဝရဏဩဒိဇကုကုသနိဝရဏဝိသေကဇာနိဝရဏဆိုနိဝရဏ၅မျိုးရှိတယ်ကာမေသနာနိဝရဏဆိုတာကတော့ဒီ အပြောအဝန်ဒီပေါ်မှာနှစ်သက်သဘောကြတာတွေပေါ့ဗျာခြုံပြောရနော်နော်ဒီအဝန်ဒီမှာသက်ရှိသက်မဲ့ရာဝတီပေါ်မှာနှစ်သက်သဘောကြတာဒါယုံသမီးအယုံပစ္စည်းအယုံဒါတွေပေါ်နှစ်သက်သဘောကြဒါကာမိသန္တာနိဝေနဒီကာမိသန္တာနိဝေနတရားအထုတ်ရင်ဒါတွေကပြန်ပေါ်တယ်ပေါ်လာတဲ့အခါကျကိုကဆင်ញံနှလုံးမသွင်းတရင်တော့ဟောဒါငါသားလေးငါသမီးလေးပဲငါပစ္စည်းပဲဆိုတော့ ဒီလိုချင်းနှစ်သက်ဖို့ရအာယုံပေါ်မှာဆင်ញင်နှလုံးပြီးတော့ဒါဝတရတော့နှစ်သက်တာနှစ်သက်တော့ဆင်ញင်နှလုံးသွင်းမှုမရှိဘူးမရှိတော့ကာမိဆန္ဒဖြစ်တော့အဲတော့သူကဒီနိဝရဏဘန်းကြာအကြောင်းအကျိုးနှမျိုးလုံးရှုခိုင်းတယ်ကာမိဆန္ဒနိဝရဏဖြစ်မဖြစ်ကိုယ်တဏ္ဍာစစ်ဆေးရတော့စစ်ဆေးကြည့်မယ်ခုနကဘုန်းကြီးတွေတူပါအကြောင်းကအာယုံတွေပေါ်မှာနှစ်သက်သဘောကြာဒါတော့ဘုန်းကြီးတို့မြင်တာထင်တာပြောတာပေါ့အစင်းမှာလည်း နှစ်သက်ဝေရဆင်းတွေတွေ့ကြုံလာရင်ကိုယ်နှစ်သက်သဘောကြရင်ဒါကာမိဆန္ဒဘာဒါဘာကြောင့်ဖြစ်လဲဆိုအာယောနိတော်မလေးတွေကတော့တရားနဲ့ဆင်ញင်နှလုံးမသွင်းတတ်လို့ဖြစ်တာပဲဒါကိုပြောချင်တာအတန်ကြားရင်လည်းဒီတိုင်းပဲလေတချင်းတန်လေးကြားလာရင်ဟိုနားထောင်နေတာကလေးလေးဆိုတငိမ့်ငိမ့်နဲ့ဒီလိုနေတာပဲဒါနှလုံးမသွင်းတတ်လို့ပေါ့ရနှလုံးမသွင်းတတ်ရင်ရှင်အကြောင်းအကြောင်းကိုဒီကာမိဆန္ဒဖြစ်တာပဲအတန်ပြီးတော့ကအနံ အနလည်းမထူဘူးဗျာနှစ်သက်ကြိုက်နှစ်သက်တဲ့ရေမွေးနံပါညာဆိုရင်သူကအဲ့လိုမျိုးပေါ့စားစရာဟင်းနံနော်အဲ့ဒီအနတ်သက်လေးတွေပေါ့အဲ့ဒါမျိုးတွေသဘောကျလာရင်သဘောကျတယ်ဆိုပါလဲနှလုံးမသွင်းတတ်တာအာယောနိတော်မနတိကာရချောင်းဖို့ကာမိဆန္ဒဖြစ်တယ်ဒါကိုဘုရားဟောတယ်နော်နောက်တစ်ခုကဘာလဲဆိုတော့ဒီစားစရာစားစရာတွေဒီတိုင်းပဲဘုန်းကြီးတို့ကဒီ ခုနသာသိပစ္စည်းအာယုံကြောင်းကံအာယုံဒါတာပြောစားရတယ်ဒီတိုင်းပဲတတိလက်လို့ဆင်ញံနှလုံးသွင်းပြီးမစားတတ်ဘူးဆိုရင်ဟိုဒီစားစရာလေးကောင်းလိုက်တာနှစ်သက်မြတ်လို့ပြီးတော့မတန်တဆစားတော့မတည့်တာတွေစားတယ်အမျိုးပေါ့ယောနိတော်အယောနိတော်မေကဆင်ញံနှလုံးမသွင်းတတ်ရင်နောက်ကဒီအစာတောက်တွေပေါ်မှာလည်းခုံမင်းတာပဲချိုးကြတော့သေခြင်းသေပဲစီမသေးဝအောင်စားပြရစီဘာညာဒါအစာတောက်ပေါ်မှာတတ်မြတ်တဲ့တဏှာပဲဗျ ဒါကာမိဆန္ဒခေါ်တယ်ဆင်ញင်နှလုံးမသွင်းတတ်ရင်အစားအသောက်နဲ့ပတ်သက်ပြီးတော့လည်းကာမိဆန္ဒဖြစ်မယ်ပစ္စည်းသုံးဆောင်နဲ့ပတ်သက်ပြီးတော့ကာမိဆန္ဒဖြစ်တယ်ပေါ့ကာမိဆန္ဒနှစ်သက်တာသဘောကျနှလုံးမသွင်းတိုင်းဒီနိဝရဏပိုင်းအမှတ်ထားနော်သူကဖြစ်နေတဲ့နိဝရဏလည်းမှတ်ရမယ်သူ့ရဲ့ဖြစ်ခြင်းရဲ့အကြောင်းရင်းဒီဒီနိဝရဏဘာကြောင့်ဖြစ်လဲဆိုဒီအကြောင်းကိုလည်းရှုမှတ်ရမယ်သူကနှစ်မျိုးပြောတယ်ဒါကြောင့်ထပ်ပြီးတော့ပြောတယ် နောက်တစ်ခုကာမိသန္တာနိဝရဏမပြောင်းဘာလို့ရမလဲဒီကောင်းတဲ့အာရုံတွေကျုံလာရင်အတုပနမိတ်ပေါ့မကောင်းတာအဖြစ်မြင်အောင်ဆင်ញနှလုံးသွင်းတာလို့အနေဆဒုက္ခနာတမြင်အောင်နှလုံးသွင်းတာလို့ဥမာနှစ်သက်ဖို့ရအစင်းအာရုံတွေမြင်လာပြီဆိုလို့ရင်ဒါအတုပနမိတ်သွင်းနှလုံးသွင်းတာနောက်တစ်ခုကတော့ဒီနှစ်သက်ဖို့ရအတန်တို့နှုတ်စားစရာတို့အသုံးဆောင်တို့ ဒီမှာပါလေအနေဆဒုက္ခနာတာပေါ့ဒါလေးတွေကပေါ်ပြီးပြောဖြစ်ပြီးတယ်ဟိုဘုန်းကြီးတာမယ်ဖြစ်ဖြစ်တခြင်းတာမယ်ဖြစ်ဖြစ်ဒီဟာတွေကိုကာမိဆန္ဒမဖြစ်အောင်ဗာဖြစ်ရမလဲစဉ္ညာနှလုံးသွင်းရတယ်အနေဆဒုက္ခအော်ဒီတန်ပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြက်တဲ့အရာပဲယောနိတော်မနိတကတော့တတိနဲ့ညာနဲ့ကြည်လိုက်တာပါပဲဒီကလို့တနည်းအားဖြင့်မလေးတယောက်မေးတော့ဒီတရားတွေကတော်တော်ခက်တယ်လို့ရှင်းရတာ အဲ့တော့တတိနဲ့ညာနဲ့ကြည်တန်ရောနေတော်မူဒီကတာဖြစ်တယ်ရောနေတော်မူဒီကဘလောက်ဒီဖြစ်ရမလဲအနေစာဖြစ်ဖြစ်တကူမြင်ရမယ်ဒုက္ခဖြစ်မြင်ရမယ်အနတ္တကိုဖြစ်လို့မဖြစ်တဲ့သဘောပဲဆိုတော့ဒါကိုမြင်အောင်ရှုရတာပေါ့နော်အဲ့လိုရှုတိုင်းဒီကာမိသနာနိဝရဏဘယ်မှတော့ဖြစ်တယ်လေဘာကြောင့်အာယောနေတော်ဒီဖြစ်လာတဲ့နိဝရဏကိုတကပျောက်သွားအောင်ဘာလုပ်ရမလဲယောနေတော်မူဒီကတာဆင်ញံနှလုံးသွင်းတာအဲ့တော့ဆင်ញံနှလုံးသွင်းတာယောနေတော်မူဒီကတာအကြောင်း ဒီကာမိဆန္ဒလေးကပေါ်ပြီးပျောက်သွားတာပြတ်သွားတာဒါအကျိုးပေါ့သူကအဲ့လိုရှုခိုင်းတယ်နော်အဲ့ဒါမှတ်ထားပေါ့ဒါလည်းအာယုံ၅ပါးလုံးနဲ့ဆိုင်တယ်အာယုံ၅ပါးတော့မကဘူးအတွေးအာယုံထဲမှာလေးလဲဒါတွေကကုန်ဖြစ်တာပါဖြာပါဒနော်ဖြာပါဒဆိုဒေါသဖြစ်စရာအာယုံနေနော်ဒေါသဖြစ်စရာစိတ်ဆိုးသက်ရှိသက်မဲ့ပုံမှာဘုန်းကြီးတော့ဒေါသဖြစ်ကြတယ်ဘုန်းကြီးပေါင်းပေါ့အဲ့လိုဖြစ်လာတဲ့အခါကျတော့ဆင်ញံနှလုံးမသွင်းနိုင်ဒါဒေါသတေချာဘောဖြစ်တာပဲ ဆင်ញံနှလုံးသွင်းနိုင်တော့ဒီဒေါသပြပါဒမဖြစ်ဘူးခုနဇံပိုင်းဝိပဿနာပဲဘုန်းကြီးနောက်ပိုင်းကခုနကာမိဆန္ဒပတ်သက်ပြီးဆက်ပြောရင်ကာမိဆန္ဒဖြစ်နေရင်တော့ဘာသမารီမှဖြစ်ဖြစ်ဘူးအာယုံ၅ပါးအပြောအာယုံတွေယူအစင်းအာယုံပဲဖြစ်ဖြစ်အတန်အာယုံဖြစ်ဖြစ်အနာအာယုံစားစရာအာယုံတွေ့တီအာယုံဒီအာယုံပေါ်မှာနှစ်သက်သဘောကြဘယ်နည်းနဲ့မှသမารီမဖြစ်ဘူးဧကဂရမဖြစ်ဘူးဒီပေါ်ဒီပေါ်ကိုဆွဲလောင်းဖို့တွေ့တာမှုတွေရပ်တော်ပြတ်တော်မှတ်ရမယ် မှတ်မှစိတ်ကငြိမ်တယ်ငြိမ်ရင်ဧကဂရာဖြစ်တာဒါသမထပိုင်းရှုမှတ်ဖို့တော့တတိလိုတယ်ပညာလိုတယ်ဝိပဿနာပိုင်းကျတော့တတိထောင်းလို့တတိထောင်းနဲ့မကောင်းဘူးဗျအဲ့ဒီအာယုန်ဒီပေါ်မှာဘုန်းကြီးတို့ကအနေစာသုံးဖို့ဒုက္ခအနတ္တနော်တခုတည်းမြင်အောင်မှတ်မယ်ဒါကဘုံရေပုံရပြင်ဘုန်းကြီးတွေ့ကြအောင်ပြောရင်အနေစာကတော့မြင်တာများပါတယ်ဒုက္ခမြင်ဖို့နည်းနည်းခက်တယ်အနတ္တမြင်ဖို့ခက်တယ် များသောအားဖြင့်ဒီဆင်းရဲဒုက္ခတွေကြောင့်ဒုက္ခဝေဒနာတို့အဲ့လိုမျိုးတွေမှတ်လို့ရှိရင်တော့ပို့ပြီးတော့ဒုက္ခပိုးမြင်လွယ်တယ်ကုသက်ကြီးလာပြီအရွယ်ကြီးလာရင်လည်းဒုက္ခဝေဒနာပိုးမြင်တယ်ဒုက္ခသဘောပိုးမြင်တယ်ဒုက္ခတွေကကိုဖြစ်စင်လို့မဖြစ်ပဲနဲ့အနာတ္တဆိုအဲ့ဒါပို့ပြီးထင်ရှားတယ်နော်ခုလိုဘုန်းကြီးတို့အသက်ရော်လောက်ဆိုပို့သိပါတယ်ကိုခန္ဓာကိုယ်ကြီးကိုဖြစ်စင်လို့မဖြစ်တော့ဘူးဟိုနာဟိုနာနာဒီနာနာဟိုနာအောက်ဒီနာအောက်အဲ့ဒီဒုက္ခသဘောကိုပိုးမြင်လွယ်တယ် ဒုက္ခမြင်နောက်ကပါလာအနတ္တကိုဖြစ်ခြင်းလို့မဖြစ်တဲ့သဘောနဲ့ပိုးထင်ရှားလာတယ်အဲ့ဒါပိုကောင်းတယ်အဲ့ဒါမျိုးလည်းမှတ်ဖို့လိုပါဒီတော့ပြောချင်တာတော့ကာမေသန္တာနိဝရဏဖြစ်နေရင်ဧကဂရသမာဓိမဖြစ်ဘူးကာမေသန္တာနိဝရဏမဖြစ်တော့ဒီအာယုန်ဒီပေါ်မှာရတော့ပြတော့မှတ်နိုင်တော့ဒါဟာဘုန်းကြီးတို့ဧကဂရဖြစ်တယ်ဗျာပါဒခုနကမနစ်သက်စရာအာယုန်ကြီးကျုံမဲမနစ်သက်စရာအတန်အနတ်ရာတာအဲဒီကကြတော့ စဉ္ညာနှလုံးမသွင်းတိုင်းလည်းဖြာပါဒဖြစ်ဒေါသဖြစ်တော့ဗောဗျာဒါကတော့စားစရာနဲ့ပတ်သက်ပြီးတော့လည်းဘုန်းကြီးတို့လူရောဘုန်းကြီးရောဖြစ်တော့ကိုမနစ်သက်တဲ့စားစာရင်ပါရီလာကျွေးနေမှမသိဘူးစိတ်ထဲကပြင်မဲ့ထုတ်ဖို့မစိတ်ထဲကဒါမျိုးတွေဖြစ်တတ်ဒေါသဆိုတာဟိုဆဲဆုံမှဒေါသမဟုတ်ဘူးစိတ်ထဲကဖြစ်ပေါ်လာတဲ့အရာတွေကလည်းဒေါသပဲအဲအဲ့ဒီကဆင်းရဲနှလုံးသွင်းမှုတတိလွတ်သွားမှရင်အဓိကတော့ပြောရင်တတိမပါရင်တတိလွတ်ရင် ဒါပြဘာရဖြစ်မယ်လို့မှတ်ထားပါတတိမလွတ်ရင်တော့တတိပညာမလွတ်ရင်တော့ပြဘာရမဖြစ်ဘူးပေါ့ဗျာတတိပညာဆိုဘယ်လိုလဲဆိုတော့ဒီအာယုံပေါ်မှာတတိကပြနေစာတို့ကအော်စားစရာတွေကိုစားပြီးသိနေမယ်သိနေမှာသိရင်သိရင်နဲ့ဒါလေးဘောပြပြောဘောပြပြောဖြစ်ပြီးပြက်နော်တဘာတတဘာဝတွေကြည်ရတော့ဆင်ញံနှလုံးသွင်းတတ်ရင်ပြဘာရမဖြစ်ဘူးဆင်ញံနှလုံးသွင်းမှုမရှိရင်တော့ပြဘာရဖြစ်တော့ဒီမှာဇာမန်ကြတော့ ဗျာပါဒဖြစ်နေပီတိရမဖြစ်ဘူးပီတိဖြစ်နေဗျာပါဒမဖြစ်ဘူးအဲ့ဒါမျိုးသွားမယ်နောက်ဌိနမိတာဌိနမိတာဆိုတာတော့ဒီတရားလုံးတွေမပြောတာပြင်းတာစားတော့လာတဲ့ခါကျထမင်းစီရစ်တာတို့နော်ကိုတက်တဆန်းဆန်းတက်ငငယ်နဲ့အိတ်ချင်တဲ့စိတ်တွေဖြစ်တော့ဒါတွေကတော့ဖြစ်တာပဲစားတော့စားပြီးသားအချိန်တို့တခါတလေမနဲ့အေးရမောအောင်အေးရမောအောင်ဆိုမနဲ့အေးရထားစားချိန်တို့သူသမီးယောဂီတို့တရားစခန်းဝင်ပြီဆိုရင် ညဧကန်ဒီအချိန်တို့ဖြစ်မှာဖြစ်ပေါ့ဗျာဒါတွေအဲ့လိုဖြစ်တဲ့ခါကျတော့ကမ္မဒန်ဆရာများကသင်ပေးပါလိမ့်မယ်ဒါဘလို့မှမယ်မမှတ်တိုင်သူကစိတ်တက်တည်ကြလာအဲ့ဒါကြောင့်အဲဒီစိတ်တက်တည်ကြလာတယ်ရှုမှတ်တာအဲ့ဒါလေးရှုမှတ်မှုစဉ်ယူနှလုံးမှုသွင်းမှုမတိုင်ထိနာမိတာဖြစ်ပါတယ်ဒါတွေကိုဘယ်လိုအထောက်အမလဲဒါတွေလွတ်သွားအောင်နော်ဝိရိယတွေတိုးတိုးတိုးတိုးအထောက်တာပါပဲနော်ဆင်ញင်နှလုံးသွင်းတရင်တော့ ခန္ဓာကထိနာမိတာမဖြစ်ဘူးထိနာမိတာဖြစ်နေဝိတက်ကြံတွေးမှုမဖြစ်ဘူးဘုန်းကြီးတို့ညအိပ်ပြောတဲ့ခါကြည့်အိပ်တဲ့ခါကြည့်နော်ညအိပ်မပြောဘူးဆိုတွေးအတွေးတာတို့နော်အတွေးတွေတိတ်ဝင်တယ်တွေးနေရင်ဒီအိတ်ချင်ငံမီစီကဖြစ်ကုန်မဖြစ်ဘူးဗျအိတ်ချင်ငံမီနဲ့ဖြစ်တဲ့စိတ်အိတ်ချင်ငံမီလာရင်ဆိုရင်လည်းဒီတွေးတဲ့စိတ်ကဘယ်ရောက်သွားမှမဟုတ်ဒီအဲ့လိုမျိုးဖြစ်တာအမျိုးမှတ်ထားမယ်ဒီတော့ထိနာမိတာ ဖြစ်မဖြစ်ဆိုတာကိုလည်းဆင်ញင်ရမယ်ကိုဆင်ញင်နှလုံးသွင်းမတတ်ရင်အချင်းငံမျိုးတွေပေါ်လာဆင်ញင်နှလုံးသွင်းမတတ်ရင် ထိနာမိတာဖြစ်မယ်အချင်းငံမျိုးတွေပေါ်လာပြီးဆင်ញင်နှလုံးသွင်းတတ်ရင်ထိနာမိတာမဖြစ်ဘူးထိနာမိမိတာမဖြစ်ရင်ဟိုဇံပိုင်းတွေဆိုဝိတက်ဒါတော့ကောင်းတဲ့ဝိတက်ပေါ့ဗျာနောက်တစ်ခုကတော့ဥဒိစ္စကုက္ကုစဘုန်းကြီးပါအောင်ပေါ့နော်ဒီဧည့်သည်တရားများတတိလက်လို့တရားပြောတာဆိုတာတွေများလာရင် ဆရာပြလွန်တယ်ထိုင်းထိုင်းနေရတာတခါတလေပြီးကန်ဒီမှာကတ်ထားလို့ဒါမျိုးတွေဖြစ်တတ်တယ်အဲ့ဒါကြောင့်ဘုန်းကြီးတို့တနေ့ကုန်လှုပ်လှုပ်တဲ့ခါမှာတတ်နိုင်တာတတိလေးကပ်ပြီးတော့အလုံးလုံးကောင်းတယ်နော်ဘာပဲလှုပ်လို့ဒါလေးကိုလည်းဘုန်းကြီးတို့ကြံကြံပေးခြင်းတယ်ခုဘုန်းကြီးတရားစကားပြောတယ်ဆိုပါတော့ဒုမာကြီးတို့တခါကြီးတို့တရားစကားပြောတဲ့ခါလည်းတတိလေးကပ်ပြောရတယ်တတိကပ်ပြောမှထိုင်းတဲ့ခါကျွန်တော်ကတ်ထားပြန် အဲတတိမကဖန်နဲ့ဒီတိုင်းအရန်ကာရုံပြောနေထိုင်ရင်လောက်မှထိုင်ဖို့တတိရတဲ့ချိန်ထိုင်ရင်တော့ကကုမကဘူးပြအဲအဲ့ဒီပြဿနာရှိတယ်။ဒါကြောင့်မို့ဘုန်းကြီးတို့ဘာလုပ်လို့ဘာပြီးလုပ်ရမလဲ။တတိလေးကပ်ရမယ်။တတိကရင် စိတ်ကငြိမ်းတာပေါ့ဗျာ။တတိမကရင်မငြိမ်းဘူးပေါ့နော်။စိတ်မငြိမ်းတာတို့ဘာလို့စိတ်မငြိမ်းလို့ရင်မမငြိမ်းတာတွေတွေ့ကြုံလာပို့ဆိုးတယ် စိတ်မငြိမ်မှုတွေစိတ်မချမ်းသာမှုတွေနော်ဘယ်ကိုမိသားစုနဲ့ပတ်သက်ဖြစ်ဖြစ်ရွှေမျိုးသားချင်းနဲ့ဖြစ်ဘုန်းကြီးတို့ကမ္ဒီကမ္မထဆရာတို့ဘာသာရေးကောင်းတော်နေဆိုပို့ဆိုးတယ်ဓမ္မတွေကမိခိုးနေကြတယ်ဆိုပြဿနာတက်လာရင်ဘုန်းကြီးတို့ဒီရောက်လာတာပဲရောက်လာရင်ကိုကကိုသူတို့ပြောသမျှနဲ့ငြိမ်းအောင်မလုပ်နိုင် ကိုကအဲ့ဒီအပူတွေကူတယ်စိတ်မငြိမ်ဘူးမအေးဘူးပေါ့ပြီးတော့ဒီဟာတွေကတတိလက်လို့နဲ့ဒါတွေသွားတွေးမိလိုက်လို့ရှင် ကုတ်ကုတ်ဥဒိစ္စလာတာပဲကုတ်ကုတ်ဆရဲ့သဘောကတော့ဟိုငငယ်အရွယ်ကောင်းကောင်းကြားမိုင်ကောင်းတဲ့ချိန်မှာ ကုသိုလ်ကောင်းမှုတွေမလုပ်ဖြစ်တာမကောင်းမှုတွေနဲ့ချိန်ကုန်ခဲ့တာဒါမျိုးတွေပေါ့ဗျာအဲ့ဒါတွေကဒီလိုတရားထုတ်တဲ့ကအသက်ရွယ်ကြီးတဲ့ခါကျနောင်နာတစ်ဖက်နေပြီဩငါရွယ်ငယ်တုန်းကဒါတွေမလုပ်ဖြစ်ဘူးဒါတွေမလုပ်ခဲ့ရဘူးဒါမျိုးတွေဖြစ်တတ်တယ်ဘာပဲပေါ့ပေါ့ဗျာစိတ်မငြိမ်းစရာတွေပေါ်လာရင် ဆင်ញနှလုံးမသွင်းနိုင်ဥရိစာကိုဥစာဖြစ်တယ်လို့မှတ်ထားမယ်။ဒါဟုတ်ဆင်ញနှလုံးသွင်းရင်စိတ်ငြိမ်အေးသွားလိမ့်မယ်။ငြိမ်အေးသွားရင်ဥရိစာကိုဥစာရပ်သွားလိမ့်မယ်။ဆင်ញနှလုံးသွင်းတာ။ဥရိစာကိုဥစာမဖြစ်ဘူးဆိုရင်ဒုက္ခချမ်းသာတာတို့ဥပေက္ခတည်ငြိမ်တာတို့ဒါလေးတွေဖြစ်ရမယ်။နော်။နောက်တစ်ခုကဝိသိကိစ္စနော်။လူတိုင်းလူတိုင်းတရားတွေစနစ်တကျအာမထုတ်ထားရင် ဖရာဘုံမှာလည်းယုံမှန်တန်တရားရှိတယ်တရားဘုံမှာလည်းယုံမှန်တန်တရားရှိနိုင်တယ်တန်ခါဘုံမှာလည်းယုံမှန်ဖရာဆိုဟုတ်မှာဟုတ်ရလားတရားတွေကတကယ်ဖရာဟောတာတော့မဟုတ်ရလားတခါကြီးတို့ဓမ္မကြီးတွေမဟုတ်ဘုန်းကြီးတွေဘုန်းကြီးတွေလည်းတန်တရားတွေရှိတာပဲအာမထုတ်လို့ရဟိုဘုန်းကြီးမလေးမစိုးရင်တိုက်တဲ့နေမှာဒီကြီးလဲရှိစရာသူတချို့ဘုန်းကြီးလေးတွေဆို ကိုကရှိဘဝလက်မခံနိုင်ဘူးနောက်မှတော့ဒါဘုန်းကြီးတွေကိုယ်တိုင်ပြောတယ်တခါတည်းလေသူကမိဗြဟ္မဇာလာတုတ်ထရမိစ္ဆာဒိဋ္ဌိကြောင့်ဒီယူဆကိုယ်နဲ့သွားတူနေတာပါသေးတယ်တချို့ကအဲ့လိုမျိုးတရားနဲ့မနေတော့ဒါဘုန်းကြီးကလူကတိတ်တော်မလို့ပြတချို့အယူဆတဲ့တန်တရားရှိတာပဲနော်အဲ့ဒါကြောင့်အဲ့လိုတွေဖျားပေါ်မှာဖြစ်တရားတန်ခါပေါ်မှာပဲဖြစ်ဖြစ်တန်တရားရှိလာတာဝိသိကိစ္စပဲ ဆင်ញံနှလုံးမသွင်းတတ်တာကိုဆင်ញံနှလုံးမသွင်းတတ်တော့ဘုရားဘုံမှာတန်တရားပြည့်တန်တရားတန်ငါသီလသိက္ခာဘုတ်တွေရှေးဘဝနောက်ဘဝတွေအကြောင်းအကျိုးဆက်ဆက်ဖြစ်တော့ပရိသတ်သုံးဘဝတရားတွေဒါကတွေဒါတွေကတော့တကယ်အထုတ်လို့သိမှလက်ခံနိုင်တယ်မသိရင်တော့အာယောနိတော်မနိတိကလည်းဖြစ်ထားပါနှလုံးသွင်းမှာဝိသိကိစ္စဖြစ်ဒါတွေကိုမှန်မှန်ကန်ကန်ဖြစ်အောင်ဆင်ញံနှလုံးသွင်းတတ်တယ်တတိညာ လိုတာပေါ့နော်တတိနဲ့ညာလိုတယ်ဒါတွေကိုမှတ်မှတ်ကဖြစ်အောင်ဆင်ញနှလုံးသွင်းထားရင်တော့ဝိသေကစားပြည့်တယ်ချုပ်ပြီးပြောပါမယ်နိဝရဏကဒီမှာအိုဟိဇာနိဝရဏတော့မပါဘူးကာမေသန္တာနိဝရဏဖြာပါဒနိဝရဏဌိနာမိဒနိဝရဏဩရိဇာကုက္ကုသနိဝရဏဝိသေကစားနိဝရဏ၅မျိုးတရားရှုမှတ်ပြီဆိုရင်ဘုန်းကြီးတို့ဘာကြည့်ရမလဲဆိုဒီနိဝရဏ6မျိုးဟာကိုယ့်ရဲ့ ဓာရ6ပေါက်ပေါ့နော်ဒီမျက်စိနားလျာကိုယ်စိတ်နော်အဲ့ဒီဓာရ6ခုတစ်ခုခုမှာဒီထင်လာတတ်ပါတယ်အာယုံတစ်ခုနော်ဓာရ6ခုမှာအာယုံတစ်ခုကတွေ့ထင်ကြုံလာတဲ့ခါမှာအဲ့မှာသူလိုချင်တဲ့စိတ်ဒုံမမကြိုက်တဲ့စိတ်ဒါမျိုးတွေတစ်ခုခုဖြစ်တတ်ပါတယ်အဲ့ဒါမျိုးဒီနိဝရဏအဲ့လိုဖြစ်လာတဲ့ခါမှာကိုယ်တဏ္ဍာမှာနိဝရဏဒီခုနပြောရတဲ့နိဝရဏဖြစ်မဖြစ် ပထမဆုံးဆင်ញင်စဉ်းစားမယ်။ကာမေသနာနိဝေနဖြစ်မဖြစ်ဆင်ញင်စဉ်းစားပြီးတော့ဇာဝရနိဝေနဖြစ်မဖြစ်ဆင်ញင်စဉ်းစားထိနာမိတာတို့ဟောရိစာကိုကုစာတို့ဝိသေကိစာတို့ဒါဖြစ်မဖြစ်ဆင်ញင်ပါဆင်ញင်ပြီးကာမေသနာနိဝေနဖြစ်ရင်လည်းဖြစ်တာသိရတယ်။ဒါလေးကိုပေါ်ပြီးပြောဖြစ်ပြီးပြတ်သွားမှတ်ရတယ်ပေါ့။ဒါမှယောနိတော်မင်္ဂလာဆင်ញင်နှလုံးသွင်းတာ ဖြစ်နေမှာပါပဲ။ပုရုဇဉ်ဆိုရင် ဖြစ်မယ်ဖြစ်လာဘာလို့အောင်လဲ ဒါကိုသိရမယ်လူချင်းနှစ်သက်သဘောကြတဲ့သဘောလေးပေါ်ပြီးပြောက်ဖြစ်ပြီးပြမြင်အောင်ရှုရမယ်ရှုမှတ်နိုင်ရင်ကာမိဆန္ဒဟာပေါ်ပြီးပြောက်သွားမှာပဲမရှုမှတ်နိုင်တော့ဒီကာမိဆန္ဒကဟိုသာသမီတရိရတဲ့စိတ်ဟိုဟိုအာယုန်ဒီအာယုန်တရိရတဲ့စိတ်ကဆက်ဖြစ်နေမှာအာယုန်နေတမနဲ့ဒီကဆင်ញနှလုံးမသွင်းတတ်ခြင်းကြောင့်ဖြစ်တာဒီတော့ပြောချင်တာနိဗ္ဗာန်ဖြစ်ခြင်းအကြောင်းရင်းကဘာလဲဆိုအာယုန်ဒီတမနဲ့ဒီကဆင်ញနှလုံးမသွင်းတတ်တာ မဖြစ်ရှင်းကြောင်းရပါလေယောနီတော်မနတိကာရပဲအဲပဲအဲ့တော့လောလောဆယ်ဘုန်းကြီးတို့ကဒီယောဂီအသစ်ဆိုရင်တော့အ ਨੇ ဆုံးဒီကာမိဆန္ဒဖြစ်တာနဲ့ဒီမဖြစ်တဲ့အကြောင်းရင်ဒီလောက်မှတ်နိုင်ပြီးတာပါဟိုကလည်းမှတ်နေတော့ကိုယ့်အကိုမသိဘူးနော်ကာမိဆန္ဒနိဝရဏမှတ်လိုက်ပြီးကိုယ်ကတတိနဲ့ညာနဲ့ဟိုဒါကိုပေါ်ပြီးပြောက်ဖြစ်ပြီးပြက်အဲ့လိုမြင်အောင်ရှုနိုင်တော့ယောနီတော်မနတိကာရခေါ်တယ် ရှုခြင်းကြောင့်ဒီကာမိဆန္ဒနိဝရဏမဖြစ်တော့တာအဲ့ဒီဟာကတော့တမာရီအကောက်မှကြည့်လို့လွယ်မှာဖြစ်နိုင်တာကတော့ဘုန်းကြီးတို့ဗြဟ္မကာမိဆန္ဒနိဝရဏဖြစ်မဖြစ်ဒါလေးသိနေပါစေဖြစ်ရင် तू ဘာလို့ဖြစ်လဲကိုတတိလို့တော့ဖြစ်တာပဲအာယောနိတမနိကဆင်ញနှလုံးမသွင်းတတ်ရင်ကြောင့်ဖြစ်တာပဲအဲ့ဒီအကြောင်းနဲ့အဲ့ဒီအကျိုးလောက်ရှုနိုင်မစိုးဒေါသဖြစ်တယ်ဘာကြောင့်ဖြစ်တယ်ဒေါသဖြစ်တာကိုလည်းသိပါစေဒေါသဖြစ်ရင်ကြောင့်ဘာဖြစ်လို့တတိလွတ်သွားလို့အာယောနိတော်ဆင်ញနှလုံးမသွင်းတတ်လို့ ဒီနှစ်ခုလေးပဲမှတ်တာနော်နိဗ္ဗာန်ဘာလို့ဖြစ်လဲဆိုယောနိတော်မနတိကတော့ကြောင့်ဖြစ်တယ်နိဗ္ဗာန်ဘာလို့မဖြစ်လဲဆင်ញံနှလုံးသွင်းတာလို့မဖြစ်တာဒါပဲနော်ယောနိတော်မနတိကတော့နောက်ကတတိပညာအတူတူပဲဒီဆင်ញံနှလုံးသွင်းတာတတိပညာနော်သူကဘယ်လိုဆင်ញံနှလုံးသွင်းတာမလဲနေစာဒုက္ခအနတ္တတစ်ခုခုပေါ့နော်အာယောနိတော်မနတိကတော့ကြတော့ပြောင်းမြန်မြဲတယ်လို့ချမ်းသာတယ်လို့နော်ဒါမျိုးတွေပေါ့ အတ္တတို့ပြီးတကအတုပါတို့ဒီလို အကောင်းထင်တာမျိုးပေါ့နော်ကိုသားလေးကိုသမီးနှစ်သက်မြန်တို့အကောင်းထင်တာပေါ့ကိုကြောင့်ကံကိုအိမ်နှစ်သက်မြန်တို့အကောင်းထင်တာပေါ့ဒါမျိုးပြောတော့ဒါကတော့ဖရာဟောတဲ့ရှုနီးမှတ်နီးပဲနော်အဲ့တော့အနည်းဆုံးဘုန်းကြီးတို့ဗာတရားမဲ့ကမ္မဌာနနိဝေနဖြစ်မဖြစ်ဆင်ញမှာဖြစ်လာရင် ဖြစ်တာကိုတတိညာနဲ့ရှုနေရမယ်သိနေရမယ်ဘယ်လောက်ဒီတရားမလဲအနေစာတစ်ခုလောက်တော့သိပဲစီ ဒုက္ခအနတ္တတခုခုသိရမယ်ဒီဖြစ်ရင်ဖြစ်တာသိရမယ်ဖြစ်တဲ့အကြောင်းရင်းလည်းသိရမယ်ဒီမှာတော့ဘုရားဟောတာကတော့မဖြစ်ဘူးနိဗ္ဗာန်ပေါ်ပြီးပျောက်သွားတယ်ဘာကြောင့်မလဲရှုမှတ်တာလို့ဒါမျိုးဒီအကြောင်းလည်းသိရမယ်နောက်မဖြစ်နိုင်ရင်မဖြစ်ပေါ်လာရင် အကြောင်းလည်းသိရမယ်ဒါပြောယောနိတော်မနိတိကာရပါပဲကိုရှုမှတ်လို့တရင်ကပဲတဲ့ခဏကြာကြာပဲတဲ့ဒါတွေသိမှ သွားတဲ့သဘောဒါကိုလည်းရှုမှတ်နိုင်တယ်လို့ပြောတယ်တကယ်အတိအကျတော့ဒီမညာဖုန်ညာနေရမှပယ်နိုင်ပါတယ်ဘုန်းကြီးဒီကနေ့ပြောချင်တာပါလဲဆိုတော့အဝိဇ္ဇာတုတ်လာနိဝရဏဖြစ်ကြောင်းတရားများဒီမဟာသီရိပ္ပံတုတ်မှာဟောထားတဲ့တရားတွေကတော့အကုန်လုံးနဲ့ပတ်သက်ပြီးဟောတယ်တခြားတုတ်တွေမှာဟောထားတာကြတော့ပုဂ္ဂလိစာတရားနဲ့ဆိုင်တယ်ဘုရားဒီပုဂ္ဂိုလ်ဒီလိုဟောမှရမယ်ဆိုဒီလိုပဲဟောပါတယ် နော်ပုဂ္ဂလိစာတရားနဲ့ဆိုင်တယ်မှတ်ထားမယ်နော်အဲပုံလူတိုင်းလူတွေကဒီတိုင်းကြည့်တယ်တော့ပြောလို့မရဘူးမျိုးစုံပေါ့ဘုန်းကြီးတို့ဟိုဘာပြောမလဲတချို့ဆိုရင်ခန္ဓာ၅ပါးရှုခိုင်းတယ်တချို့ကြရင်အာရဏ12ပါးရှုခိုင်းတယ်အစာရည်လိုပေါ့တဦးနဲ့တူမတူ သူ့ရဲ့ပုဂ္ဂလိစာတရားကြည့်ပြီးရှုခိုင်းတာရှိတယ်ကိုရှုရရင်ရှုပေါ့ရှုမရရင်ဟောရှုရတဲ့တရားပဲရှုပေါ့ဒါပဲရှိတော့ ဒီမှာအဝိဇ္ဇာဖြစ်ကြောင်းတရားဆိုတာကိုဘုန်းကြီးတို့အဝိဇ္ဇာပဲဖြစ်ဖြစ်အဝိဇ္ဇာဆိုမောဟပေါ့ဝိဇ္ဇာဆိုပညာအဲ့ဒါတွေ10မျိုး10မျိုးစီဘုရားကအင်္ဂုတ္တဓတ္တကနိဗ္ဗာန်တော့အဝိဇ္ဇာတော့မှာဟောထားပါတယ်သူကတော့ဘုရားကဒီမှာဥမာလေးနဲ့စပြောပါတယ်ရန်တို့တောင်ပေါ်မှာမိုးတဲတဲမဲမဲရွာမဲဆိုရင်အဲ့ဒီမိုးရေတွေကနေရရတို့စီစင်းလာပြီးတော့ ပြီးတော့ဘာလို့လဲတောင်ကြားမှာရှိတဲ့6ငယ်လေးကြီးစေတယ်။နောက်ဘုန်းကြီးတို့ကြောင်းမှာဆိုဒီတောင်ကြားမှာဒီဆန်းကြောင်းအောင်ပြီးပြုတ်နေ။ဟောမိုးမရွာလဲမရွာရေရမရဘူးဒါမျိုးတွေဖြစ်ကုန်။အဲဒီမိုးရွာ6ငယ်လေးရေပြည့်တယ်ရေပြည့်ရင်ဟုတ်လားရေရတာပေါ့ဗျာ။ဒါကိုပြောတယ်။အဲ6ငယ်လေးတွေပြည့်သွားတဲ့အခါကျအိုင်ငယ်လေးတွေပြည့်မယ်။အိုင်ငယ်လေးတွေပြည့်တော့အိုင်ကြီးတွေပြည့်မယ်။အိုင်ကြီးတွေပြည့်ရင်မြစ်ပေါ့ဒီအိုင်ကြီးတစ်စင်မြစ်ထဲဝင်သွားတာ။မြင့်ငယ်ပြည့်မယ်မြင့်ငယ်ပြည့်သွားတဲ့အခါ မြေကြီးတွေပြည်မယ်မြေကြီးတွေပြည်လဲသွားတဲ့အခါပြည်သွားတဲ့အခါသမုဒ္ဒရာကြီးပြည်သွားမယ်အဲ့ဒီကနေပြီးတော့သမုဒ္ဒရာပြည်အဲ့ဒီကနေမဟာသမုဒ္ဒရာကြီးရဲ့ပြည်ချင်းဆိုတာဖြစ်ပေါ်လာတယ်အဲ့ဒီဥမာအတိုင်းပဲတဲ့ဒီမကောင်းတဲ့ပုံကုံနဲ့ပေါင်းရင်တော့မကောင်းတဲ့စကားတွေမကောင်းတဲ့တရားတွေကြားမှာပဲမကောင်းတဲ့ပေါင်းပုံကုံနံပါတ်1ဒီနိဝေနဖြစ်ကြောင်းကတော့မကောင်းတဲ့ပုံကုံနဲ့ပေါင်းလို့ပဲ မကောင်းတဲ့ပုံကိုပေါင်းတယ်ဆိုသူ့ကိုဆရာဖြစ်တင်တယ်သူနဲ့တူနေသူပြောစမြသူနဲ့တူသွားလာနေထိုင်ပေါ့သူရယူဆကိုမှလွှမ်းမိုးခံနော်သူနဲ့တူနေပါများလာရင်မကောင်းတဲ့ပုံကနဲ့သူရယူဆအတွေ့ခေါ်ကိုမှလွှမ်းမိုးလာတော့အမြဲမပြတ်နားနေကြားနေရတော့အဲ့တော့ဘလို့ဖြစ်တာလဲဆိုမကောင်းတဲ့ပုံကိုဆိုတော့ तू ကအမှန်ကိုအမှားအမှားကိုအမှန်ဒါမျိုးတွေ ကြောင်းမြန်ပြောတတ်တယ်အကောင်းကိုအဆိုးအဆိုးအကောင်းလို့ပြောတာလို့အကြောင်းအကျိုးတွေကိုလည်းသူကလက်မခံမနဲ့ဝေဖန်ပြတာလို့ကိုယ်ပါတန်ရောင်နေလိုက်ပြီးအဟုတ်ထင်ကုန်တော့အကြောင်းလို့မကောင်းတဲ့ပုံကုန်နဲ့အတူနေုံနဲ့ပြဿနာမရှိဘူးဗျသူ့ကိုဆရာဖြစ်တင်ပြီးသူ့ရဲ့မူရသူ့ရဲ့အတွေ့အခေါ်ယူဆတွေကိုကူးဆက်လာတာမျိုးပြောတယ်အဲတော့မကောင်းတဲ့ပုံကုန်နဲ့ပေါင်းရင်မကောင်းတဲ့စကားတွေကြားရမယ်အတွေ့တွေဝင်မယ်ဒါမျိုးပြောတယ် အဲ့တော့မကောင်းတဲ့ပုဂ္ဂိုလ်ရဲ့စကားကိုကြားပါများရင်နားပါများရင်ဘာဖြစ်လဲဘုရားတရားပေါ်မှာယုံကြည်မှုတွေမဲ့လာတော့ကင်းလာတော့အဲ့ဒါမျိုးပေါ့သူကမကောင်းတဲ့ဘက်ကရှုတော်ကကြည်တာတရားပေါ်မှာဖြစ်ဖြစ်ဘုရားပေါ်မှာဖြစ်တန်ခါပေါ်မှာဖြစ်ဖြစ်တိခါဘုပေါ်မှာဖြစ်ဖြစ်အဲယုံကြည်မှုတွေကင်းလာတာမဲ့လာတော့နော်အဲ့တော့ယုံကြည်မှု မရှိတဲ့ပုဂ္ဂိုလ်ဆိုရင်တော့ ဆင်ញင်နှလုံးသွင်းမှုကမတတ်တော့တတိလက်လို့ဆင်ញင်နှလုံးသွင်းမှုကမတတ်တော့အရာရာမကောင်းမြင်နေပဲသွားတော့အကောင်းမြင်မရှိတော့အဲတော့အာယောနိတော်မတိတကာတော့အခေါ်တယ်ယုံကြည်မှုမရှိရင်ဆင်ញင်နှလုံးသွင်းမှုမတတ်ဘူးဆင်ញင်နှလုံးသွင်းမှုမတတ်ရင်ဘာဖြစ်မလဲတတိလက်လို့အသိညာမဲ့နေတာအရာရာတတိလက်ပြီးတွေးကြတွေးမျောကြမျောတတိလက်လို့နေတာအသိညာနဲ့ဆင်ញင်နိုင်စွာမရှိဘူးခုဘုန်းကြီးတို့ဟောနေတာပဲဖြစ်ဖြစ်ဘယ်သူပြောတာပဲဖြစ်သွားမှားမှာ ဆင်ញင်နိုင်စွာမရှိတော့ဘာလို့တတိကတော့အဲ့ဒီတတိလက်လို့အတိညာမဲ့နဲ့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကဘာအိန္ဒိတွေမှမစောင့်နိုင်ထိမ့်သိမ့်နိုင်စွာမရှိမြင်စရာရှိအာယုတခုမြင်ပြီးဆိုချက်ချင်းကြည့်လိုက်တာစက်ခုံနေတယ်မျက်စိလည်းမထိမ့်သိမ့်နိုင်အမြင်တဲ့အာယုမှာအကြောင်းပြုဘုန်းကြီးတို့ဘယ်လိုဖြစ်နေလဲလောဘလည်းဖြစ်နေတာဒေါသလည်းဖြစ်နေတာနော်ဘုရားကဒီအိန္ဒိယနဲ့ပတ်သက်ပြီးလောဘဒေါသမဖြစ်အောင်ထိမ့်သိမ့်ခိုင်းတယ်အဲ့တော့မထိမ့်နိုင်တော့ ရစရာအောင်လည်းဖြစ်အတန်တခုကြာနိုင်တယ်ဒေါသဖြစ်စရာဖြစ်ဖြစ်လိုက်တာလောဘဖြစ်စရာဖြစ်လည်းဖြစ်လိုက်တာဒါကိုမထိန်နိုင်တော့အိမ်နေနောက်ကတဆိုင်အိမ်နေလိုကြကွာလိုက်နေရတော့ဗောဗျာမြင်စရာကြားစရာရောအနာအာရုံစားစရာရောတွေ့တိအာရုံတွေးစရာအတွေးအာရုံနဲ့မျောလိုက်နေတာဒါမျိုးဖြစ်တယ်အိမ်နေထိမ့်သိမ့်မှုမရှိတော့လောဘဖြစ်စရာအာရုံနဲ့ဒေါသဖြစ်စရာအာရုံနဲ့ချိန်ကုန်နေတာဒါမျိုးပြောတယ် အဲ့ဒီအိန္ဒိတွေစောင့်စည်းမှုထိမ့်သိမ့်မှုမရှိတဲ့ပုဂ္ဂိုလ်ဟာဒုစရိုက်သုံးပါပေါ့နော်ခြုံပြောတာဒုစရိုက်သုံးပါဆိုကာယဒုစရိုက်ကကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်ပေါ့ကာကနဲ့ပတ်သက်ပြီးတော့ကိုကမထိမ့်သိမ့်နိုင်တော့တပ်ဖို့ခိုးဖို့လိမ်ဖို့အများကြီးပေါ့တောက်ဖို့စားဖို့ဒါမျိုးတွေကုန်ဖြစ်သူများသားများစော်ကားဖို့ဒီ ကာယဒုစရိုက်မထိန်အိန္ဒိဆောက်စည်းမှုမရှိတော့ဒီအိန္ဒိတွေကျိုးအလိုကျလိုက်ပြီးတော့ကာယကံတောင်းကြမှုကလည်းလွယ်ကူသွားတာပေါ့ဗျာဖြစ်တော့တာဝစီကံတောင်းကြဝစီဒီကိဆိုရင်ဝစီကံတောင်းကြမှုတိတ်ဖြစ်လွယ်ကိုမကြရင်တင်းဆဲတော့တာအပြစ်ပြောတာပဲအဲ့ဒါတော်တော်ဆိုးတယ်နော်အဲဘုန်းကြီးတို့တရားနဲ့နေတဲ့ပုံကိုယ်တွေကဒီအတွက်တရားနဲ့နေနိုင်လေလေဒီဝစီဒုစရိုက်ကာယဒုစရိုက်ထိန်နိုင်လေလေပါချို့ကြောင့်မဟုတ်ကိုမကြရင် သူတို့ရဲ့သတင်းတွေပုံမြင်သွားခြင်းမကြိုက်ရဆဲဟာရေးဟာရှုပ်ချက်ကလာကာယကံမှုလည်းပါတယ်ဝစီကံမှုလည်းပါတယ်ဘာမှကောင်းတာမရှိဘူးနော်ဆဲတာကြီးဆိုတာကြီးအဲ့ဒါတော်တော်ကိုဘုန်းကြီးတို့ကြားတော့ဒီဟာတွေကြားပါကြီးမကြည့်တာဒီကိစ္စနဲ့ပတ်သက်ဘုန်းကြီးတကယ်ချင်းတစ်ပါးဒီအာဘုန်းကြီးတရားတွေသိနာပဲအမေးဖြေဒီ website တခုထောင်ပြီးတော့မေးဖြေလောက်ပါလားတဲ့အဲ့လိုသူပြောခဲ့ဘူးပါ တော့ဘုန်းကြီးမေးတယ်သူလည်းဖြေမေးဖြေသူကတော့အကုန်လုံးဖြေတာဘုန်းကြီးတရားနဲ့ပတ်သက်တာတော့ပဲဖြေချင်တော့ကျန်တဲ့ဟိုဓမ္မတဘာအကုန်လုံးလိုက် ဖြေအောင်ကိုလည်းဖျားမဟုတ်တော့မစွမ်းနိုင်အဲတော့သူ့ကိုမေးလိုက်တယ်ဘုန်းကြီးအဲ့လိုမေးဖြေတဲ့အခါကျတော့သူတို့မကြိုက်တာတွေကိုကဖြေမိရင်အစဲမခံရဘူးလားဆိုဘုန်းကြီးအဲ့ဘုန်းကြီးဘာဘာနေလိုက်မှလဲဘုန်းကြီးဝိုင်းကလောတုတ်ကြဟာအဲ့လိုဆိုရင်တော့ဒီတော့မလုပ်ချင်ဘူးလို့ကိုကစေနာတန်တန်နဲ့ ဒီအများကောင်းကျိုးအတွက်လုပ်ပေမဲ့ဆဲဆုခံနေရရင်ကိုယ်လည်းမကောင်းသူတို့လည်းမကောင်းအဲ့လိုမျိုးတွေဖြစ်တတ်ပါတယ်။အကြောင်းဘုံညာအဲ့လိုမျိုးတော့မလုပ်ချင်ဘူးလို့ပြောပြတော့ဗောဗျာ။ပြောချင်တာကတော့ဒီအိန္ဒိဆောက်ဆီးမရှိရင်ကာယကံတွေလည်းအမာတွေကာယကံတောင်းကြမှုတွေဖြစ်တတ်တယ်ဝစီကံတောင်းကြမှုတွေဉာဏ်ဉာဏ်ထာမှာဌာနရိုင်းစင်ပြောဖို့အမာတွေပြောဖို့နော်အကျိုးမရှိတာတွေပြောဖို့ ရန်လို့တဲ့ရန်လို့တဲ့ရန်တိုက်တဲ့စကားတွေပြောဖို့ရေးဖို့မခိုင်းတော့ဘူးလို့ဒါပြောပါတယ်အဲ့ဒီနောက်ကတကမိတ်ဒါကကာယဒုစရိုက်၃ပါးဝစီဒုစ၄ပါးမနောဒုစရိုက်၃ပါးဆိုတာရှိသေးတယ်ဒါတွေကတော့ဂျာဝနာဝါတွေပါပဲခဏခဏပြောနေမိစ္ဆာဒိဋ္ဌိဒီမနောဒုစရိုက်၃ပါးကပါလေအဘိဇာဘိဇာဆိုတာလိုချင်တာတတ်တတ်မဟုတ်သူများပစ္စည်းကိုကိုယ့်ပစ္စည်းဖြစ်အောင်ကြံစနေတာ ဟာသူကပစ္စည်းပြင်ငါပစ္စည်းလုံးဖြစ်အောင်ဘယ်လိုလုပ်မလဲဖြစ်ရင်ကောင်းပါပဲသူပြက်စီးသွားကိုယ်ဒီရောက်လာကောင်းပါပဲအဲ့လိုမျိုးကြီးမြဲမပြတ်ကြံစားအဘိဓါခေါ်တယ်နောက်ပြပါဒအာဒီကောင်မှမသေးသေးဘူးလားဒီကောင်မသေးသေးအောင်ဒီကောင်သေးအောင်ဘယ်လိုလုပ်အောင်လဲအဲ့လိုမျိုးတွေးနေပြပါဒနော်မိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိတော့ဒိဋ္ဌိပါပဲဒိဋ္ဌိတွေအများကြီးတယ်မိစ္ဆာဒိ62ပါးဆိုဘုန်းကြီးတို့ဘုရားရှိခိုးထဲမှာဒီလိုဆိုအဓိက အကျိုးပေးနိုင်တဲ့ဒိဋ္ဌိကံမြောက်တဲ့ဒိဋ္ဌိကတော့၃ခုပါပဲနတ္ထိကဒိဋ္ဌိအကျိုးလက်မခံတာအကျိုးပယ်တော့ဘာလို့လို့အကျိုးမရှိပါဘူးလုံနေပါနဲ့ဒီလိုတရားထိုင်မနေပါနဲ့ဘာမှအကျိုးမရှိပါဘူးအမျိုးအကျိုးကိုလက်မခံတဲ့ဝါဒနတ္ထိကဒိဋ္ဌိခေါ်တယ်အာယုကဒိဋ္ဌိကဆိုအကြောင်းကအကျိုးကနှစ်ခုလုံးကိုလက်မခံတာဟုတ်အကြောင်းကလည်းလက်မခံအကျိုးလည်းလက်မခံဘူး နှစ်ခုလုံးလက်မခံတာအာယတုကဒိဋ္ဌိနောက်အဂရိကဒိဋ္ဌိအဂရိယဒိဋ္ဌိဆိုတာရှိသေးတယ်အကောင်းတာတွေမကောင်းတာတွေပြုတ်နေပြုတ်နေပဲပြုတ်ရမရောက်ပါဘူးသူကံကိုပယ်တာပေါ့ဗျအကြောင်းကံကိုပယ်တာအဂရိယဒိဋ္ဌိခေါ်တယ်ဒီဒိဋ္ဌိ၃ပါးကတော့ဘုန်းကြီးတို့တဏ္ဍာမှာဖြစ်နေတာကဝေမနောဒုစရိုက်၃ပါးလို့ခေါ်တယ်။ညာဆိုကံဆိုတာဒီမှာ ဒီကာယကံဝစီကံမနောကံလို့လည်းသုံးတယ်ဒါတွေကနော်ဒါကာယထုဆိုင်သုံးပါဝစီထုဆိုင်သုံးပါမနောထုဆိုင်သုံးပါဒီလိုသုံးတယ်ကာယကံသုံးပါဝစီကံ၄ပါမနောကံသုံးပါဒီလိုလည်းသုံးတယ်ဒါမကောင်းတဲ့ကံတွေပေါ့ညာဆိုရင်ကံဆိုရင်စေတနာကိုအဓိကထားပြောတယ်ဗျဒီနေရာမှာထုထုဆန်းဆန်းစေတနာမဟုတ်ဘဲနဲ့ကံဖြစ်နေတယ်ဒီဒီထုဆိုင်သုံးပါမနောထုဆိုင်သုံးပါကြည့်လိုက် ဘယ်အဘိဇာဆိုတော့သူများပစ္စည်းကိုကိုယ်ပစ္စည်းဖြစ်အောင် မတရားကြံစားနေတာမျိုးသူများပျက်စီးသွားအောင်မတရားဒေါသတွေနဲ့ကြံစားနေမတရားဒေါသဖြစ်နေတာမျိုးပေါ့အယူဆတွေလုံးဝမှားနေတာမျိုးပေါ့အဲကံစေတနာမဟုတ်ဘဲနဲ့ကံဖြစ်နေကံမြောက်တဲ့တရားပဲစေတနာမဟုတ်ဘဲနဲ့ကံမြောက်တဲ့တရားပြောသမှာဆိုဒီမနှောထွေးလိုက်သုံးပါပဲနော်ဘိဇာဆိုလောဘပဲဇာဘာဒဆိုဒေါသပဲ မိစ္ဆာဒိဋ္ဌိဆိုဒိဋ္ဌိပဲစေတနာမဟုတ်ဘူးဗျာများသောမှာစေနာမကံလို့ခေါ်တယ်စေနာဟံဘေကွေကမ္မဝရာပြီစေနာကိုကံလို့စေနာပါတဲ့လုပ်မျိုးကံလို့ခေါ်တယ်ခုနကကာဒုစရိုက်ကြည့်လိုက်ပေါ့နော်သူများပစ္စည်းခိုးတယ်ခိုးလို့လည်းစိတ်စေနာဒီစိတ်စေနာအကြောင်းခိုးတာပဲပြောလို့တဲ့စိတ်စေနာမဟုတ်မှန်မှန်နဲ့ပြောလို့တဲ့စိတ်စေနာအကြောင်းကိုပြောတာပဲအဲ့ဒါမျိုးကို စေရနာကြောင့်ကံကြတော့အဲ့ဒီစေရနာကိုပြောနေတာမဟုတ်ဘူးဗျဘိဇာဆိုလဲသူများပြည်စီကိုယ်ဖြစ်စီဖြစ်စီလို့တဲ့ဆန္ဒပဲအဲလောဘပေါ့လေဆန္ဒမှာပြီးတော့ခါကျတော့ဒေါသလည်းကြည်လိုက်ဗျာပါဒဒေါသပဲသူများကိုတေအောင်တေချောင်းကြံတာတေအောင်တေချောင်းကြံတာတေအောင်လောက်ထားမျိုးပေါ့ဒါမျိုးလေ မိစ္ဆာဒိဋ္ဌိဆိုခုနအယူဆလုံးဝတွေမှားတာစေရနာမဟုတ်ဘဲနဲ့နော်ကံမြောက်နေတယ်လို့ဒီလိုမှတ်ထားအောင်ပြီးတော့အဲ့လိုဘုရားကဟောတော်ပါတယ်ဒီတော့ပြောချင်တာအိန္ဒိယစောင့်စည်းမှုမရှိရင်ကာယတုစိုက်ကာယကံတောင်းကြမှုဝစီတုစိုက်ဝစီကံတောင်းကြမှုမနောတုစိုက်မနောကံတောင်းကြမှုတွေဖြစ်လာနိုင်တယ်အဲ့ဒီဒုစိုက်တွေပြုလုပ်ပြီးဆိုရင်တော့နေဝနာတွေဖြစ်လာတော့တာပဲဒါကိုပြောချင်တော့ပါ ဒီမှာတော့အကြောင်းနေအများကြီးပေါ့နိဝရဏဖြစ်ကြောင်းတရားတွေကမတော်မကောင်းတဲ့ပုံကုံနဲ့မသူမကောင်းတဲ့ပုံကုံနဲ့ပေါင်းတယ်မကောင်းတဲ့ပုံကုံနဲ့ပေါင်းတော့မကောင်းမကောင်းတဲ့ပုံကုံပေါင်းခြင်းပေါ့တခုချင်းကြည့်ရအဲဒီတော့မကောင်းတဲ့စကားတွေနာကြားခြင်းအဲ့ဒါကြောင့်မနောက်တာယုံကြည်မှုမရှိခြင်းယုံကြည်မှုမရှိတော့အာယောနိသမနတိကလည်းဆင်ညာနှလုံးမသွင်းတတ်ခြင်းနှလုံးမသွင်းတတ်တော့တတိလက်လို့ညံမဲ့နေခြင်း အဲ့ဒီလိုနေတဲ့အတွက်အိန္ဒိဆောင်စည်းမှုမရှိခြင်းအိန္ဒိဆောင်စည်းမှုမရှိတဲ့အတွက်ဘာဖြစ်လာလဲခုနဒုစရိုက်တွေပြုလုပ်ဖြစ်ခြင်းပေါ့ဒုစရိုက်တွေပြုလုပ်လာပြီးဆိုနေယူနာ၅ပါးဖြစ်တော့တာပဲနေယူနာ၅ပါးဖြစ်ပြီဆိုရင်တော့ဉာဏ်မဖြစ်တော့ဘူးဗျာမောဟပဲဖြစ်သွားတယ်ဒါကတော့ဘုန်းကြီးတို့ဒီဝိဇာတုံမှာဟောထားတဲ့တရားလေးပါပြီးတော့ဘုန်းကြီးတို့မှတ်သားဖို့ရကောင်းတဲ့အချက်လေးတစ်ချက်ဒီနေ့ ပြောဖို့ထည့်ထားပါတယ်အဲ့ဒါပါလဲစုညော့10ပါးဆိုဒါလေးပေါ့ဒါတရားထုတ်တဲ့ခါကျသိအရေးကြီးတယ်နော်ဒါလေးတွေသိထားမယ်တရားထုတ်တဲ့ခါဒါလေးမှမသိလို့ရင်ကိုကဆူးညောင်းလို့မထင်များပြင်တော်တော်များများသိတာဒီမှာလည်းအများစုသိတာအတန်ဆူးညောင်းဒီလောက်ပဲသိတာဒီတမကဘုရားဟောတာဘုရားတရားနယ်ပယ်ပဲတရားကျင့်ပြီးတရားနယ်ပယ်ပဲရောက်ပြီးဆိုတချို့ကိစ္စလေးတွေသိထားမယ်ဘုံညီမတ်ဆူတော့မပြီးတော့ဘူး ဒီကိုယ့်ဟာကိုယ်ပဲမှတ်ထားမယ်အကြောင်းအရာလေးစိတ်ဝင်စားဖို့အတွက်ဘုန်းကြီးအခြေခံတုတ်ဖြစ်ပေါ်တုတ်ထဲအကြောင်းအရာတွေအကုန်ပြောပါမယ်ကန္တကတုတ်ဆိုပြီးဓာတကနိဗ္ဗာန်မှာပါပါတယ်တစ်ချိန်မှာမြတ်စွာဘုရားကဒီထင်ရှားတဲ့မထေရကြီးတွေပေါ့နော်သီလသမာဓိပညာနဲ့ပြည့်စုံအောင်နေတဲ့မထေရကြီးတွေနဲ့အတူဝေသာလီမြို့မဟာုံတော်ဘုဒ္ဓဂါရနော် ပြတတ်တဲ့အဆောင်တွေရှိတဲ့ကြောင်းမှာတရင်သုံးတယ်အဲ့မှာထင်ရှားတဲ့မထေရကြီးဆိုတော့သူတို့တန်ခါလည်းအလေးကရုပြုပေါ့တရားဓမ္မတွေလည်းအလေးကရုပြုသီလလည်းပြည့်စုံသမာဓိလည်းပြည့်စုံပညာလည်းပြည့်စုံတယ်ဒီလိုမထေရမြတ်ကြီးတွေကိုဆုလို့ပါတယ်မထေရမြတ်ကြီးတွေကဘုရားနဲ့တူတူခုနအကြောင်းမှာတရင်သုံးနေဝေတာလီပြည်ဝေတာလီမြို့ရဲ့အနီးမာုံတော်ကြီးထဲမှာအကုဒ္ဒဂါရအကြောင်းဆန်ရှိတယ်အဲအကြောင်းမှာတရင်သုံးနေတဲ့အချိန် အဲ့ဒီထင်ရှားတဲ့မထေရီတွေဆိုဒီမှာဆာမဘာပြလဲအရှင်စာလအရှင်ဥပစာလရှင်ကုတ်ကုတ္တရှင်ကလိမ်ဘအရှင်နိဗုတ္တအရှင်နိကတရှင်ကရိတဟစာစီမထေရီတွေဒါကတော့ဘုန်းကြီးတို့ကြာဝနာပါပါဒီမထေရီရဲ့နာမတော့အဓိကမကြပါဘူးဒီတရားကိုပြောခြင်းလို့ပါအဲ့ဒီအချိန်မှာပဲသူကဝိသရီဆိုလက်စုမင်းသားတွေ တိုင်းပြည်ထဲမှာအဲတော့ထင်ရှားတဲ့လက်ရှိမင်းသားတွေကသူတို့ကလည်းဟိုပညာလည်းတတိုင်းပြည်ကိုချုပ်မင်းအလှည့်ကြလုပ်တဲ့ပုံကိုယ်တွေဆိုအဆောက်ရှောက်အချွေရန်အသင်းပင်းနေနေပေါ့လေဖရာတွေကိုဖရာဘူးလာကြတယ်ရင်ယထာတွေနဲ့လာကြတော့အဲ့မှာအတန်တွေဆူးညံနေတာပေါ့ဗျာအဲဒီမှာအောက်ကဆောက်ရှောက်တွေနဲ့ရှင်းအောင်ဆောက်ရှောက်တွေလုံချုံရင်းနေလာတော့ဒီမှာဘုံတော်ကြီးဖြတ်လာတဲ့အတန်တွေဆူးညံနေအောင်ကြား မရောက်ခင်နေရဒီတောကြီးရဝင်လာတဲ့ဒီရထားမြင်းရထားတွေမြင်းတွေမောင်းတာတွေစုဘူးရိမ်မောင်းတာတွေစူးညံညောကြားအဲ့လိုစူးညံတဲ့အတန်တွေကိုခုနမထေကြီးတွေကြားတဲ့အခါကျတော့စဉ်းစားကြတော့ဘယ်လိုစဉ်းစားကြလဲဒီဇန်သမာဓိတို့အတန်ဆူညောင်ရှိတယ်တနည်းအားဖြင့်သမာဓိပေါ့ဇန်ပိုင်းကျတော့ဒါကိုသမာဓိလို့တောင်းတာပေါ့နော် ဒီဇန်တမာရီပဲဖြစ်ဖြစ်တမာရီရိုးရိုးဖြစ်ဖြစ်ပေါ့တမာရီမှန်သမျှဒါအတန်ရဲ့ဆုညောင်းလို့ဘုရားဟောထားတယ်အခုကမှာမဟာုံတော်ကြီးကတော့တိတ်ဆိတ်မှုငြိမ်သက်မှုမရတော့ဘူးခုနမထေကြီးတဲ့ဘလို့အဲ့ဒီရမဏိမွေမှရှိတဲ့ခောတိန်ကအင်ငိမ့်တော်တဲ့သွားပြီးတိတ်တိတ်ဆိတ်ဆိတ်တရားနဲ့နေကြမယ်အဲ့လိုဆင်ញံနှလုံးသွင်းပြန် နော်လေစုမင်းသားတွေမရောက်ခင်မှာပဲသူတို့အလုံးအရင်တော်ကြီးတွေကိုထွက်သွားကြအဲ့မှာတိတ်ဆိတ်နေကြတယ်ပေါ့ဖရာကြီးကိုခုနကလေစုမင်းသားတွေကတော့ကတော့ပြီးပြန်သွားတဲ့ချိန်မှာမှဒီမှာမထေကြီးတွေဖရာနာမရှိတော့မြတ်စွာဘုရားကမေးတာပေါ့ဇာလာတို့ဥပစာတို့ဘယ်သွားနေကြသလဲဒီလိုမေးတယ်တကယ်မထေလေးစားတော့ခမထေကြီးအဲ့ဒီကကြတော့ဉာဏ်နဲ့ရဟန်းတော်များရှောက်ပါတယ် မြတ်စွာဘုရားတဲ့သူတို့ကလေးဆွေမင်းသားတွေကဒီမဟာတော်ကြီးဝင်ကလေးအတန်းနေဆူညံစွာနဲ့ရောက်လာတော့ကောဘုရားကအတန်ဆိုတာဇန်သမารီရဲ့ဆူညောင်းပဲဒီလိုဟောထားတော့ဒီဆူညံတဲ့တော်ထဲမှာတရားနဲ့မနေလို့တိတ်ဆိတ်တဲ့ခောသင်္ကတော်ထဲမှာနေပြီးတရားနဲ့တော့နေကြပါလေဘုရားဘုရားသာရုခေါ်တယ်အဲ့ဒီမှာဆူညောင်း10မျိုးဟောတယ်နော် ဒါတွေကဘုန်းကြီးတို့တရားနဲ့နေတဲ့ပုံကိုအတွက်တော်တော်ကောင်းတဲ့တရားပါအဲ့ဒါလေးလည်းသိစေချင်လို့ဘုန်းကြီးဒီတရားပြောပါတယ်နံပါတ်1ကတော့ဘာလဲဆိုတော့အပေါင်းအသင်းနဲ့ခင်မွေမွေးလျော်ခြင်းဟာလည်းတိတ်ဆိတ်ငြိမ်သက်မှုနဲ့မွေးလျော်ခြင်းရဲ့ဆုညောင်ဖြစ်တယ်အပေါင်းအသင်းခင်မင်တဲ့ပုံကိုနော်ဘုန်းကြီးတို့လူအတူတူပဲကိုယ်တိတ်ဆိတ်ငြိမ်တရားဆိုတာတိတ်ဆိတ်ငြိမ်သက်တဲ့နေရာနေရတယ်တိတ်ဆိတ်ငြိမ်သက်မှလုပ်ဖြစ်တယ်အပေါင်းအသင်းနဲ့နေသမျှ တန်ခါပေါင်းတဲ့လူပေါင်းတဲ့နဲ့နေတယ်မှာဘယ်တော့မှတရားမရနိုင်ဒါဆုပဲဘုန်းကြီးတို့ဆိုလည်းမထူပါဘူးဒီကိုကဘာသာရေးကောင်းဆောင်ဖြစ်တဲ့အသက်ကြီးတဲ့အချိန်ကာလရောက်လာကိုယ်ရဲ့ကြီးတဲ့ပုဂ္ဂိုလ်ကမရှိဘူးဆရာတော်ရှင်ကလည်းသူကကြားမှမကောင်းတော့ဘုန်းကြီးပဲထထအခါဒါမျိုးတွေပေါ့ခါဒီဒကာဓမ္မတွေရဲ့ဆန္ဒလည်းမထေကြီးတွေလူကြီးကိုတွေးကျင်တဲ့ဆန္ဒရှိတယ်ပြောလေဘုန်းကြီးကျန်တဲ့ဝေယောဥစ္စာတော့ဘုန်းကြီးမလုပ်ပါဘူး ဒီတရားစကားလေးပြောပေးတာဒီခါတွေကကြတော့လေဘယ်လိုဖြစ်လဲဆိုဒီတချို့ဒီခါတွေကလည်းအာဒီပုံကိုယ်တိုင်းမတွေ့နဲ့အဲ့လိုလည်းလုံးလုံးမရဘူးလို့ဘာဖြစ်လို့လဲဆိုလူတွေတော်တော်များများအကြောင်းရောက်တယ်ဆိုတော့သူတို့ဒုက္ခဒုက္ခရောက်လို့လာကြတော့ကိုယ်ပါနဲ့များငြိမ့်ပေးအောင်မယ်ကိုဒါတော့ဘုန်းကြီးဘာသာရေးခေါင်းဆောင်များတောင်းမယ်ဒါကြောင့်ဘုန်းကြီးတို့မပြောပါကင်းလို့မှမရတော့ကင်းလို့မရတော့လေအလိုက်ထိုက်လို့ရတော့ ပြီးတော့မှတ်ထားဖို့ရကတရားနဲ့တကယ်နေပြီဆိုရင်အပေါင်းအသင်းမမဲ့နဲ့မဲ့ရင်ဘာဖြစ်မလဲဒါဆူးပဲတရားလုံးတဲ့ပုဂ္ဂိုလ်အာဘုန်းနဲ့တငယ်ချင်းခေါ်ပြောဟိုခေါ်ပြောလိုက်ဒီခေါ်ပြလိုက်တာဆူးပဲနော်ပေါင်းတဲ့ခင်မင်းလေးတရွေရလို့ဘုန်းကြီးတို့လိုအမှတ်ထားမယ်အဲချုံတိတ်ဆိတ်ငြိမ်သက်မှုရဆန်းကျင်မဲ့ဘာလဲဆိုအပေါင်းအသင်းပဲချုပ်ပြောရင်ဒါကောတရားထုတ်တဲ့တိတ်တိတ်ဆိတ်ဆိတ်နေရတယ်ဒါဆူးတစ်မျိုးမှတ်ထားမယ်နော်အပေါင်းအသင်းဟာဆူးဒါလည်းမှတ်ထားမယ် တငယ်ချင်းပေါင်းတရားစုပဲဒုတိယတစ်ခုကတော့ဗာလေဆိုတရားအထုတ်တယ်ဆိုတာတော်တော်များများသိတာဘုန်းကြီးတို့အနေဆယုံနာတရားတွေအနေဆမြောင်ရှုရမယ်ဒုက္ခမြောင်ရှုရမယ်အနာတ္တမြောင်ရှုရမယ်ဒါပဲသိတယ်ဘုန်းကြီးတို့စာပိုင်းမှာပြောခဲ့ပါတယ်သတိပ္ပံ၄ပါးဘာလို့ဟောလဲဆိုဒီဝိပ္ပန္နတာ၄ပါးကိုပယ်ဖို့ဆိုဒါကိုပြောခဲ့ပါတယ်နော် အဲ့မှာသူဘဝိပန္နတာပယ်ဖို့အတွက်ကာနုပဒနာရှိပါတယ်ဒါပြောတယ်အဲ့တရားအထုတ်တယ်ဆိုတာအနေစဒုက္ခနာတမြောင်ရှုဖို့လို့တလို့အတုပလည်းမြောင်ရှုဖို့လို့လေဘာဖြစ်လို့လဲဆိုတော့ဘုန်းကြီးပါမပေါ့နော်ကိုယ်ခန္ဓာကိုနှစ်သက်မြန်နိုးတာနှစ်သက်မြန်နိုးတာယူအတုပမှရှုမရှုဘူးဆိုရင်နှစ်သက်မြန်နိုးကိုကြွားချောက်တော့တော်တော်ခက်တယ်။ဝိပဿနာရှုရင်လည်း ကောင်းပါတယ်ဘုန်းကြီးတို့မကောင်းဘူးဝိပဿနာဉာဏ်နဲ့ဆင်းဆင်းမြင့်သွားပြီဒီခန္ဓာကိုယ်ကြီးပေါ်မှာညှင်းငွေတဲ့ဉာဏ်မျိုးဖြစ်နေကောင်းတယ်အဲ့ဒီအစင်မျိုးကလည်းတော်တော်နဲ့မရောက်ဘူးဗျပြဿနာဒီအခြေခံမာတွေကဒီခန္ဓာကိုယ်ကြီးကိုအပြစ်မြင်အောင်ဆင်ញင်တတ်ဖို့ရည်ကြီးဒါကြောင့်ဘုန်းကြီးတို့32ခုတာတာကပ္ပဌာန်းတွေကိုမကြံပြရှုခိုင်းတယ်ဓာတော်ကိုးပါပေါ့ခန္ဓာကိုယ်ပါအပေါက်ကိုးပါရှိတယ်ဓာတော်ကိုးပါကပ္ပဌာန်းတွေပေါ့နော်ဒါအင်မတန်ကောင်းတယ်အထူးသဖြင့်ဒီမှာဓမ္မကြီးတွေအများကြီးတရားကြီးတွေ 32ခုတာတာဆိုရအောင်ချက်ဖို့တော်တော်ခက်တယ်ဒါတော့ကိုးပေါက်ဆိုကိုးခန္ဓာကိုယ်မှာရှိတဲ့အပေါက်ကိုးပေါက်ပဲလေဒါလေးဒါလေးဆင်ញင်နေအောင်ပဲမနဲ့လင်းလာရင်ပိုးသိတာဒီနဲ့လင်းလာကြတဲ့ကနေဒီအပေါက်တွေကထွက်လာတဲ့မှန်များတုတ်တင်ရှင်းလင်းပြညာမျက်စိနှစ်ပေါက်နားနှစ်ပေါက်နှာခေါင်းနှစ်ပေါက်လက်ကြည့်လိုက်ပါတော့ကျင်ကြီးပါးစပ်ပေါက်ကျင်ကြီးပေါက်ကျင်ငယ်ပေါက်စားတော့ဒီပါးစပ်ပေါက်ကပဲထွက်တော့အပေါက်မှန်များအကုန်ထွက်တာပဲမနဲ့လင်းလာရင်မျက်နှာသိရတယ် ပါဇတ်ဒီစေကြောတုတ်တင်ရတယ်စတော့ဟုတ်လားပါဇတ်တစ်ပေါက်စကတော့ကိုးပေါက်ယူစီတာဒီအပေါက်မှန်များထွက်လာတာတွေကိုအပြစ်မြောင်စင်ညာအပြစ်မမြင်တဲ့ရွေဘုန်းကြီးကဒီခန္ဓာကိုချစ်ခင်တယ်ပါပဲဒါကြောင့်နိဗ္ဗာန်လို့ချင်းခန္ဓာကိုအပြစ်ကိုမြောင်ကြည့်ဆိုဘုရားဟောထားတာရှိတယ်အဲ့ဒါကြောင့်ကိုအနေဆဒုက္ခအနတ္တမြောင်ရှုဖို့လိုသလိုအတုပရှုဖို့လည်းလိုတယ်အတုပမရှိဘူးဆိုရင် နှစ်သက်စရာအာယုန်တွေ ကျုံးလာမယ်အာအဲ့ဒီမှာကွာနှုတ်တော့ဒါကြောင့်မို့အတုပနမိတ်ဝိပဿနာရှုတယ်တရားအထုတ်တယ်ဆိုတာကဒီဘယ်အာယုံမဆိုမကောင်းတာအတုပနမိတ်မြင်အောင်ရှုရတာအတုပနမိတ်ရှုမြင်အောင်ရှုတဲ့ပုဂ္ဂိုလ်ကသူပနမိတ်တွေနဲ့ตาရာနေနော်ကောင်းတဲ့အာယုံตาယုံသမီးအာယုံကြောင်းကအာယုံစားတော့ဆရာအာယုံဒါတွေตาရာနေတာဆူးပဲနော်အဲကြောင့်တရားထုတ်တဲ့ပုဂ္ဂိုလ်ကကောင်းတဲ့အာယုံတွေတွေ့ကြုံသူပနမိတ်ကောင်းတယ် ကောင်းတဲ့အာယုံတွေကဘုန်းကြီးတို့အတွက်စူးပဲဒါမှတ်ထားမယ်နော်ခုနအပေါင်းအသင်းကစူးခုပြောချင်တာပါလေကောင်းတဲ့အာယုံတွေသူ့ဘာနိဗ္ဗာန်လည်းစူးပဲတရားထုတ်နေဒီဟာရင်းနဲ့ချိန်ကုန်နေစူးစူးတာဘယ်တော့မှအထုတ်လို့မရဘူးဆက်သွားလို့မရဘူးနောက်တစ်ခုကအိန္ဒိ6ပါးကိုတရားထုတ်တဲ့ပုဂ္ဂိုလ်ကခုနပြောခဲ့ပြီမျက်စိနားလျာကိုယ်စိတ်ဒါတွေကို လောဘဒေါသမဖြစ်အောင်ထိန်းသိမ်းရတယ် ဆောက်ရှောက်ရတယ်အဲ့လိုမထိမ့်သိမ့်မနဲ့အာယုန်တွေတွေ့တိုင်းတွေ့တိုင်းဆန့်ကျင်တဲ့အာယုန်တွေကိုတွေ့တိုင်းတွေ့တိုင်းကြည်နေမယ်နားထောင်နေမယ်ဟောတရင်အသက်ပေါ့ဗျာဆန့်ကျင်မဲ့အာယုန်ဟောတခြင်းအသက်အစာကြီးလို့ပေါ့ဒါတွေကြည်နေမယ်တွေ့နေမယ်ဆိုရင်တော့ဒါလည်းစုတစ်မျိုးပဲเนาะတရားထုတ်တယ်ဆိုမှတ်ထားမယ်အေးဒီ6ပါးကိုလုံခြုံအောင်လောဘဒေါသမဖြစ်အောင်ထိမ့်သိမ့်ဆောက်ရှောက်ပြီးနေရဒါကိုထိမ့်သိမ့်ဆောက်ရှောက်မရှိဘူးဆန့်ကျင်မဲ့အာယုန်မှန်သမျှ တွေးလာပြောအားဆိုအားကြည်ဟာဒါတွေနဲ့ချိန်ကုန်နေမယ်ဆိုရင်ဒါဆူးဆူးတာပဲနော်စန့်ကျင်ပဲအာယုမှန်များတရားထုတ်တဲ့ပုံကိုယ်အတွက်ဒါဆူးတစ်မျိုးပဲမှတ်ထားမယ်နောက်တစ်ခုကတော့ဗာလဲဆိုတော့ဒါကတော့ဒီထဲမှာတော့เนาะအမျိုးသမီးတွေစာပြတကယ်တော့နှစ်ခုလုံးဆိုင်ပါတယ်တရားထုတ်တဲ့ပုံကတော့အမျိုးသားမျိုးသမီးတချို့ကစုံတွဲနေရှိနေနော်အမျိုးသားအတွက်အနီးနားမှာမျိုးသမီးရှိခြင်းဟာဆူးတယ်နော် ဒါကအမျိုးသားအတွက်အမျိုးသမီးအတွက်ကလည်းဒီအမျိုးသားကိုနာရွှေချန်ထဆုပဲဒါမှတ်ထားဖို့အရင်ကျိုးဆရာတော်ကြီးအပြတ်အပြတ်လုံးအိမ်မမနေနဲ့လာခဲ့အကြောင်းသီလရှင်ဝင်ဘုန်းကြီးဝင်ဆိုတိုင်းတင်းတိုက်ထုံနဲ့ကျိုးဆရာတယ်ဒီဆုကိုမြင်လို့နော်အဲ့ဒါမှတ်ထားမယ်အိမ်မှာကိုနာမှာတရားအကျဉ်းအမြတ်ကိုကျင့်နေတဲ့ပုဂ္ဂိုလ်ကဘာလဲဆိုတော့ကိုနာမှာမျိုးသမီးဖြစ်နေမျိုးသားရှိနေတာဆုပဲ မျိုးသားဆိုရင်အမျိုးသမီးဟာဆူးပဲမျိုးသမီးဟာဆိုလဲကိုယ်နာမှာမျိုးသားရှိနေရဆူးပဲဒါကိုလို့လို့ကြောက်ကြောက်ဆူးမဆူးအောင်လုပ်နိုင်ရမယ်နော်ဒါမှတ်ထားမယ်အဲလဲဆူးတစ်မျိုးမှတ်ထားမယ်နောက်တစ်ခုကတော့ဒါကတော့အကုန်လုံးသိတဲ့တရားပါပဲအတန်ဟာဒီမှာတော့တိတိကျကျခွဲပြောသွားပဲပထမဇန်တမာရီရဲ့ဆူညောင်းပဲနော်အတန်လူလုံးတဲ့တန်ပေါ့ဗျာလူတန် တက်ရှိတန်ဒီတဲ့ဒူလုတ်တဲ့တန်မှာပဲတက်ရှိတန်မှာဒီတိရိစ္ဆာန်တန်တို့မိုးတန်လေးတန်တို့ပြဿနာမရှိဘူးဗျလူတန်ဒီကဒီအဖြစ်လူလုတ်တဲ့တန်အဲ့ဒါတွေကတမာရီရဲ့ဆူညောင်းပဲဇံပိုင်းသွားရင်ပထမဇံတမာရီရဲ့ဆူညောင်းပဲအကြောင်းမူတရားထုတ်တဲ့ခါကျတော့လူတန်ဒီလူလုတ်တဲ့တန်ဒီတတ်နိုင်မြနဲအောင်နေမယ်နော်နဲအောင်လို့ကိုယ်ခန်းကိုတကားပိတ်ထား ကောင်းတာကိုယ်ရင်ကိုယ်အားထုတ်လဲကိုယ့်အကိုတိတအားထုတ်ရင်ကောင်းတယ်နော်ခုနမျိုးသမီးလည်းဝင်မနှောက်ရှက်နေအောင်မျိုးသားခါရခုလိုတရားနာတာတော့အတူတူနာတာပြဿနာမရှိပါဘူးတရားထုတ်တဲ့အခါကိုယ်ရင်ကိုယ်အခန်းတိတနေရှိနိုင်တော့ပိုကောင်းတယ်အဲ့ဒါဆိုရင်တော့ပိုကောင်းတယ်နော်ဘုန်းကြီးတို့ဒီမှာလည်းမထူဘူးတချို့တကားတွေတို့ဘုန်းကြီးကိုဘုရားကနေဆရာတော်ဟောပါတော့အာအဲ့မှာဧည့်သည်တွေကခဏခဏလာဘာမှကိုလုံးမဖြစ်ဘူးကိုယ်ခန်းနဲ့ကိုယ်ကတကားပိတ်ထားလည်းပြီးသွားတယ်ထက်တွေးစရာမလိုဘူးအဲ့လိုမျိုး မှတ်ထားမယ်အတန်မှန်သမျှဟာကိုယ့်အတွက်ဆူပဲဆူမှသာဘာအတန်လဲလူလုတ်တဲ့အတန်လူတန်လူလုတ်တဲ့အတန်ဆိုကားတန်ရထားတန်ဆိုလူလုတ်တဲ့အတန်ပဲလေရင်တန်လူလုတ်တဲ့အတန်ပဲအဲ့ဒီအတန်မှန်သမျှလူလုတ်ချင်းကြောင့်ဖြစ်ပေါ်လာတဲ့အတန်မှန်သမျှဟာကိုယ့်အတွက်ဒီတမာရီအန်ဒီရဲ့တမာရီရဲ့ဆူညောင်းလို့ဒီလိုမှတ်ထားမယ်ဒီအတန်တွေကိုနည်းအောင်လုပ်ပါနော်ကျန်တဲ့တဘာဝကြေးတန် ကျင်းငက်တန်ဒီလေတံမိုးတံမိုးရွာတဲ့တံမိုးတံလေတံဒါပြဿနာမရှိဘူးပြအဲ့ဒါမှတ်တာအတန်ဟာဆူညောင်းလို့ဒီလိုမှတ်တယ်မယ်နောက်တစ်ခုကတော့ဇံပိုင်းတွေဆက်ပြောသွားတော့ပါပဲပရမဇံကနေဒုတိယဇံတက်ချင်ပြီဆိုတော့ဒါကြောင့်ဘုန်းကြီးတို့ပရမဇံနမိတ်ပေါ်ကြရအချိန်မှာမမှတ်နဲ့အတိလေးကကြည်အတိလေးကကြည်ဒါကိုခဏနာပြောပါနမိတ်ပေါ်လာတဲ့အချိန်မှာနမိတ်ကိုတချို့မှတ်မအားရတော့ ဘယ်တရားပဲလို့လို့တရားအများဆုံးမှတ်မှတ်မှတ်ဆိုတာမျိုးအတိကကြည့်တဲ့အလေးကျင့်လောက်ရမယ်။တမာရီတွေရင့်တန်လာတမာရီတွေရင့်ကျက်လာပြီဆိုရင်အဲ့ဒီတရားပေါ်မှာပုံစံတိနေုံလေးလုံလောက်တယ်။တိအတိလေးကကြည့်ရတယ်။နေစာပဲဖြစ်ဒုက္ခပဲနတ္တပဲဖြစ်ဒါမြင်ပါတယ်။အတုပါလည်းတိကကြည့်ပြီး ရှုရင်မြင်ပါတယ်။အဲ့လိုမှမဟုတ်ဘဲနဲ့ရှုမှတ်နေရတာမျိုးပေါ့။ဝင်လေထွက်လေဝင်လေထွက်လေရှုလေလုံနေရင် ဒုတိယဇံတက်တဲ့ခါကျတော့ခတ်တော့တာဒုတိယဇံကဝိတက်ဝိစာရမရှိမှဒုတိယဇံကရတာဝိတက်ဝိစာရပြုတ်တောင်ပြတ်တောင်မဖြစ်အောင်မှားတယ်ဝိတက်ဆိုတာအာယုံမှာတင်ပေးတဲ့ချိန်ပေးတဲ့ရွယ်ပေးတဲ့သဘောလေးဝိစာရဆိုဒီအာယုံလေးမှာဆင်ញံတုံးတက်နေတဲ့သဘောလေးကဲဒါခုနလိုဘုန်းကြီးပြောသလိုပေါ့ဒီနမိတ်ပဲဖြစ်ဖြစ်ဝင်လေထွက်လေပဲဖြစ်ဖြစ် ကတ်သွားပြီဆိုတဲ့ကျင်ဝင်လေထွက်လေဝင်လေထွက်လေဒီလိုမှတ်နေဒီဝိတ္တဝိစာရမပြုတ်ဘူးဗျာနမိတ်တွေအကောင်းလို့ပထမဇန်ရအောင်ဆင်ញင်နှလုံးသွင်းတတ်ပြီးဒုတိယဇန်တက်ဖို့ကြခက်သွားတယ်မှတ်နေကြရှိတဲ့ပုဂ္ဂိုလ်မှတ်ကိုမှတ်နေရမှဒါမျိုးဖြစ်တော့အဲ့ဒီတော့ဝိတ္တဝိစာရမပြုတ်ဘူးဒါကြောင့်ဒုတိယဇန်ရဲ့ဆူညောင်းကဘာလဲဆိုဝိတ္တဝိစာရပဲ ဒါမှတ်ထားနော်အဲ့တော့နမိတ်ပေါ်တဲ့ခြင်းကနေပြီးတော့ဒီဆူးညောင်မဆူးခြင်းရင်ဇံလိုင်းသွားခြင်းတဲ့ပုံကောင်များကမမှတ်နဲ့အတိလေးကတ်ကြည့်ပြီးတော့ဇံပိုင်းတွေဆက်ပြောသွားတယ်တတိယဇံရဲ့ဆူးကပီတိနော်ပီတိကြတော့နှစ်သက်သဘောကြတာကြီးဖြစ်တာပေါ့ဗျာဒီပီတိနှစ်သက်သဘောကြတယ်တာယာနဲ့နှစ်သက်နေနေဒီပီတိကမပြတ်ဘူးအဲ့တော့တတိယဇံတက်ခြင်းတဲ့ပုံကပီတိရှိနေတယ်ဘယ်တော့မှတတိယဇံမရအောင်အဲ့တော့ပီတိရဲ့ တတိယဇန်ဆူညောင်းပါလဲပီတိနော်ပီတိပြီးတော့သုဒ္ဓဇန်ဆူညောင်းနော်သုဒ္ဓဇန်မှာဒီမှာအရေးကြီးတဲ့ပိုင်းသုဒ္ဓဇန်မှာကျတော့သူကဝင်လေထွက်လေရမရှိတော့ဝင်လေထွက်လေမရှိမှသူကသုဒ္ဓဇန်ရတကယ်လို့ဝင်လေထွက်လေပေါ်နေစဉ်ရှိနေစဉ်ဒါသုဒ္ဓဇန်မရဘူးဒီမှာတိကျဘုရားဟောသွားတယ်သုဒ္ဓဇန်ဆူညောင်းပါလဲဝင်လေထွက်လေဒီမှာအပြကိုပြောသွားဝင်လေထွက်လေရှိနေသမျှဒီပုဂ္ဂိုလ်ဇန်သုဒ္ဓဇန်ရကုန်မရဘူး ရှိကိုမရှိဘူးဒါပဲမှတ်ထားဝင်လေထွက်လေတချို့အာပြန်ပြီးတော့ဒီနမိတ်လေးပေါ်လာဒီသုဒ္ဓဇာအိမ်မှလည်းမတက်ဝင်လေထွက်လေလေးပြန်စုံစမ်းစစ်ဆေးနေရတဲ့သုဒ္ဓဇာကဝင်လေထွက်လေသုဒ္ဓဇာမရဘူးနဲ့ဝင်လေထွက်လေပြန်ပြန်စစ်ဆေးနေတယ်ရှေ့မတက်တော့ဝင်လေလေတွေ့နေသေးတယ်ဆိုရင်ဒါကတော့သုဒ္ဓဇာဆူညောင်းတယ်ဒါမှတ်ထားမယ်ပြီးတော့និရောဓသမပပေါ့နော်និရောဓသမပဆိုစိတ်စိတ်စိတ်စိတ်စားရုပ်တွေချုပ်တာ အဲစိတ်စေတသိက်တွေချုပ်တဲ့နေရာမှာဒီနိရောဓမပကိုတစ်ခါတလေကြာစားပြီးမှဘာသုံးလဲဆိုတော့တင်ညာဝိရိယတနိရောဓသမပတ်လို့ဒီလိုသုံးတယ်တင်ညာတဲ့ဝေနာအဓိကချုပ်ဖို့ပဲအမှတ်တင်ညာနဲ့ခံစားမှုစေတသိက်တိုင်းအဲ့ဒါတွေကမချုပ်သေးရတာနိရောဓမပဝင်စားလို့မရဘူးနော်နိရောဓမပရဲ့ဆူညောက်ကဘာလဲဆိုမြင်စိတ်စေတသိက်ပါပဲဒါပေမဲ့လို့ လိုရင်ကတော့ဒီမှာတင်ညာနဲ့ဝေဒနာပဲဒါတွေဟာဒီတော့ဒီမှာဒါတွေမချုပ်ပြောက်သေးရတော့ဒီတော့ဒီမှာပါကလုံးအောင်ဝင်စားလို့မရဘူးနောက်ဆုံးတစ်ချက်ဒါတော့ဘုန်းကြီးတို့အကုန်လုံးနဲ့ဆိုင်ပါတယ်နော်တရားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့ဆုညော့လောဘတွေဝင်လာမယ်ဒေါသတွေဝင်လာမယ်မာနတွေဝင်လာမယ်ဒီမှာလောဘဒေါသမောဟပါပဲလောဘတွေဝင်လာမယ်ဒေါသတွေဝင်လာမယ်ဒါကတော့လောဘဒေါသတာမန်ပြောတာပါပဲ ဒီအာယုံ၅ပါးကာမဂုဏ်တွေကအာယုံ၅ပါးတွေမကပါဘူးအတွေးအာယုံတွေအဲ့ဒီအာယုံတွေမှာနှစ်သက်သဘောကြတဲ့လောဘဝင်နေရင်စိတ်မှာဆူကြောင်ဖြစ်လာတာတရားဆက်အထုံလို့မရဘူးနော်ဒေါသဝင်နေတဲ့ကိုယ်ဒေါသဆူဆူပြီးတော့တရားဆက်အထုံလို့မရဘူးအဲ့တော့စိတ်ရဲ့ဆူညောင်ကဘာလဲမေးရင်ကိုယ်စိတ်ထဲမှာလောဘဖြစ်နေတာဒေါသဖြစ်နေတာမောဟဖြစ်နေတာမောဟတော့အဓိကပြောဖို့ခက်တယ် နော်လောဘဖြစ်နေမောဟပါတာဒေါသဖြစ်နေမောဟပါတာပဲဒါစိတ်ရဲ့ဆူညောင်းကဘာလဲမေးရင် လောဘဒေါသမောဟဒီသုံးမျိုးမှတ်ထားမယ်အဲ့တော့ဆူညောင်း10ပါးကိုကောက်ကိုမှတ်ထားမယ်နော်ဒါဘုန်းကြီးတို့တရားနယ်ပယ်မှာမှသိရေးကြည့်လို့မှတ်သားစရာကောင်းလို့ပြောတာပြန်ပြောပါမယ်တိတ်ဆိတ်မှုငြိမ်သက်မှုကဆူညောင်းပါလေအပေါင်းအသင်းမိတ်ဆွေတငယ်ချင်းပဲနံပါတ်1တရားနဲ့နေတဲ့ပုဂ္ဂိုလ်ကမိတ်ဆွေတငယ်ချင်းအပေါင်းအသင်းမဲ့နေနဲ့ဒါဆူညောင်းမယ် နော်ဆူညောင်တစ်မျိုးနောက်နေ့ကောင်းတဲ့အာယုန်နဲ့နှစ်သက်သဘောကြနေဒါဆူညောင်ပဲစားစရာအာယုန်အစင်အာယုန်အနတ်အာယုန်အတွေ့အထိအာယုန်အကုန်လုံးပေါ့ဒါတွေနှစ်သက်သဘောကြနေဒါတရားထုတ်တဲ့ပုဂ္ဂိုလ်တွေဆူညောင်ပဲနောက်တစ်ခုကစန့်ကျင်ပါအာယုန်တရားထုတ်တဲ့ပုဂ္ဂိုလ်အင်းဒီ6ပါးလုံးထိနေရမယ်မထိမနဲ့ဒီအာယုန်စန့်ကျင်ပါအောင်နေပေါ်လာတယ်ကြည်မယ်နားထောင်မယ် ထုံးစံနဲ့မှတိုင်းကလေးတန်ကြားလာရင်လူကကြည့်ကျင်တာပဲမြင်ကျင်တာပဲဒါမျိုးတွေဖြစ်တာအဲ့ဒါမျိုးတွေကိုတတိထားရမယ်အဲဆန့်ကျင်ဘက်အာယုံလည်းဒီအေရီ6ပါးရဲ့ဆန့်ကျင်ဘက်ဖြစ်တဲ့တွေ့အေရီ6ပါးရဲ့ဆူးဒါမြင်မှတ်ထားဆန့်ကျင်ဘက်အာယုံလည်းဆူးနော်နောက်တစ်ခုအားကျတော့ကိုကအမျိုးသမီးဖြစ်နေကိုမျိုးသားအနီနာဆူးပဲတရားထုတ်လို့မလွယ်ဘူးနော်အဲ့လိုမျိုးမဖြစ်ချင်ပါလို့ကိုခံလေးတည်တာအထုတ် အမျိုးသားတွေဆိုရင်လည်းပဲအမျိုးသမီးကဆုပဲဒါတရားထုတ်လို့ခက်ခဲရှိတယ်အနောက်ရှက်ဖြစ်တယ်အနောက်ရှက်ပေးဒါသတိထားရမယ်နောက်တစ်ခုကဘာလဲဆိုဇံပိုင်းနဲ့ပတ်သက်ပြီးပြောသွားတယ်အတန်ဟာပရမဇန်ရဲ့ဆုညောင်းအတန်နဲ့ဆုညောင်းလူလုံးတဲ့အတန်နော်လူတန်ဒါမျိုးမှတ်ထားအဲ့ဒါဆုညောင်းမယ်နောက်တစ်ခုကဝိတက်ဝိစာရလည်းဆုညောင်းမယ်ဒါဒုတိယဇန်အတွက်ဆုညောင်းနောက်တစ်ခုကတတိယဇန် တတိယဇာရဲ့ဆူညောင်းကပါလဲပီတိပီတိကလည်းဆူညောင်းမယ်နောက်တစ်ခုကတော့သုဒ္ဓဇာရဲ့ဆူညောင်းကပါလဲအတ္တတပတ္တတဝင်လေထွက်လေကဆူညောင်းမယ်ဝင်လေထွက်လေဘုန်းကြီးတို့ရှုမှတ်လို့တွေ့နေသမျှကာလပတ်လုံးဇံသုဒ္ဓဇာမရသေးဘူးနောက်တစ်ခုကနိရောဓသမဘာဒါကြောင့်ဘုန်းကြီးဒီခါဒီခါကြရင်ဒီတချို့ယောဂီတွေကပြောတယ်အာဆရာတော်ဒီလိုတချို့တရားတွေကလိုက်မမီတော့မနာကျင်ဘူးဗျာတဲ့ဇံပိုင်းတွေနာထားပါလို့ နာထားပါဘုန်းကြီးတခါတည်းအခုဆိုရင်ဆူညောင်းနေမှာငါးကနေပြီးတော့ကိုယ်ထီအောင်ဇံပိုင်းနဲ့ပတ်သက်နေတယ်ကိုယ်ဇံတရားတွေနားမထောင်ထားဘူးဆိုရင်ဘာပြောမှကိုနားမလဲအဲ့လိုဖြစ်တတ်တယ်ဟိုကဗရမဇန်ရဲ့ဆူညောင်းဆိုအတန်ဆိုရင်ဟောဗရမဇန်ဆိုဘာပြောမှမသိတာမျိုးတွေဖြစ်တော့အဒုတိယဇန်ရဲ့ဆူညောင်းကဝိတ္တဝိစာရဒါမျိုးတွေလာပြီဒါဇန်အခြေခံနေနားလည်ထားမှဒီတရားနားလည်တယ် သုဒ္ဓဇာဆူညောအတ္တတပတ္တဇာဝင်လေထွက်လေဒါကြီးလည်းကိုကနားထောင်မှုကဒါတွေကသိတယ်ဟောသုဒ္ဓဇာဆိုတာကဝင်လေထွက်လေမရှိရဘူးဒါကိုပြောလို့တော့ဒါကြောင့်ဖြစ်ပေါ်လာဆူညောပြောတာဟောဏိရောဓသမပဇန်သမပတ္တိယနဲ့ဆက်ပြီးတော့မဲ့ညာဖွညာလည်းရပါလေ။နာဂိုင်းမဲ့ဖို့ရတ္တမဲ့ဖို့လည်းရမယ်။ဇန်သမပရှင်မျိုးလည်းရမှာဏိရောဓသမပကိုဝင်စားလို့ရတော့ နိရောဓတမပါဝင်စားတဲ့ပုံပုံများကြောင့်ဝိညာဏတင်ညာဆူညောင်းမယ်ဝိညာဏတင်ညာရှိနေသမျှကာလပတ်လုံးသူကဆူညောင်းမယ်နောက်ဆုံးတရားအလုံးနဲ့ဆိုင်ပါတယ်ဘုန်းကြီးတို့တရားထုတ်နေတဲ့ပုံပုံမှာစိတ်ထဲမှာလောဘဆူဆူနေမယ်ဒေါသဆူဆူနေမယ်ဒီဆူတစ်မျိုးမျိုးဆူနေလည်းပဲဒါဆူညောင်းမယ်နော်ဆူညောင်းမှတ်တာဒီနေ့ဒီဆူညောင်း10မျိုးနဲ့ပဲ ဆုံးသတ်ကြအောင်ဒီနေ့ဟောပြောဆုံဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။